ယောဂီများအတွက်ဆရာဟောဖို့ဆရာဟောဖို့ရွေးတဲ့တုတ်တာရွေးချယ်တဲ့တုတ်တာတော့ပြေဩတ္တပတုတ်တာတုတ်တာတော့တတကနိဗ္ဗာန်အဘုဒ္ဓအိကေယလာတဲ့တုတ်တာပြေဩတ္တပဟိရိရှက်ဩတ္တပကြောက်တယ်ရှက်ကြောက်တယ်ဟာပြေဩတ္တပေဘေကဝေအတ္တိပြေဩတ္တပ ဝိပါဒသအတုပတိသောဟောတိဣတရိယသဘောတော်တဲ့ဒိဋ္ဌိချက်သားသရိယုဒ္ဓမိအာသတိအချက်ကြောင့်ရှိဦးဆိုရင်သရိယုဒ္ဓဘဝိပါဒသအတုပတိသောဟောတိဣတရိယသဘောတော်အချက်ကြောင့်အချက်ကြောင့်မရှိဘူးဆိုလို့ရှိရင်တော့ဣတရိယသံဝရသီလကလည်းပဲပြတ်သွားတော့တာပဲအချက်ကြောင့်အချက်ကြောင့်ဆိုတာပါလေမိမိရဲ့ယောဂီဆိုရင်တော့အမှတ်ကလေးတစ်မှတ်လွတ်သွားတာချက်တာကြောင့် အာဟုလိုရှက်တာကြောက်တာအမှန်ကလေးဓမ္မလွတ်သွားတာကိုရှက်တာကြောက်တာအဲ့လိုရှက်ကြောက်မရှိရင်အင်္ဂရိယသံဝါဒလည်းပဲပြတ်သွားတာဟောရရတော်များမှာတော့ပါဠိမောကသံဝရသီလအင်္ဂရိယသံဝရသီလကျေးဇူးရတန်လေးသီလသီလသုပါဠိသုတ်သီလဒီသီလ၄မျိုးဟောပါတယ်အင်္ဂရိယသံဝရသီလဆိုတာလည်းပဲအလုံးစုံကအရေးကြီးတာအင်္ဂရိယကို ဆောင်းသိတဲ့သီလာနော်မျိုးလုံးလောလေးရှင်ဟိုလေးကြည့်ရလေးတော့ပြပြီးကြည့်ရမယ်လက်တွေလျှောက်လေးရမ်းမသွားရဘူးခန္ဓာကိုယ်ကြီးလှုပ်ရမ်းမသွားရဘူးမျိုးလုံးကလည်းမကစားရဘူးငြင်းငြင်းလေးပဲပေါ့နော်ဒီနေရာလေးပဲတဲ့မိမိကသွားမယ်စားတဲ့ခါမှလည်းဘလောက်ပဲကောင်းတဲ့ရတာနဲ့တွေ့တွေ့တဲ့ကိုယ်ကလည်းတရားမေ့ပြီးတော့ဒါလည်းနည်းနည်းစားနည်းနည်းဝါရုပ်ပြည့်စင်ပြည့်တွေမမျိုးအောင်ပေါ့လေလောက်ပဲ ဒီကောင်းတဲ့အာရုံနဲ့တွေ့တွေ့တဲ့ကိုယ်အိမ်တွေမပြည့်စရာမျိုးလုံးအိမ်တွေနားတို့နှာခေါင်းတို့ပါးစပ်တို့တရားကိုယ်စိတ်တို့ပေါ့ဒီအိမ်တွေဆိုမပြည့်အောင်နဲ့ခင်းနေရဟိုဒါလည်းအကွာရှက်ကြောင်းတဲ့ငါယဟန်ယဟန်လည်းအတိလေးရှိပြီးတော့ပေါ့နော်ဒီတရားတွေငါလိုက်ရမယ်တရားပဲလို့သိမှာအဲ့လိုမသိဘူးတရားငါဒီအဲ့လိုမှမသိဘူးဆိုလို့ရှိရင်လည်းဒါတွေလွတ်သွားနေတာဟုတ် ကာကွယ်ယောဂီကြီးတွေယောဂီဆိုတာပါလေအမှတ်နဲ့တမတ်မှဆိုမလွတ်စရာအဲမလွတ်စရာလို့ဆိုရင်လွတ်သွားရင်ဟောလွတ်သွားရင်ချက်ကြောင်းကိုကတော့မလွတ်စရာမှားတယ်လွတ်သွားရင်ချက်ကြောင်းပါတဲ့ဒါလည်းအချိန်ကာလတော့ဘာနားလဲတာမဟုတ်တဲ့နော်ယောဂီဆိုတာကုန်ပါဆရာတော်ဥပဒနာရေးတာသွားပြီးတရားမှတ်တော့အဲကမ္ဘာရေးကမ္ဘာဆရာတော့ဆရာအကုန်လုံးပတ်ဖို့တော့မပြောပါဘူးသူကယောဂီတွေအများကြီးဆိုတော့လေအကုန်လုံးပဲပြောတယ်ဟုတ်တယ် အဲတော့ယောဂီအများကြီးနဲ့တရားစတဲ့အခါကျအကုန်လုံးအသေးစိတ်မှတ်ဖို့တော့မပြောနိုင်ဘူးပေါ့ဒါပေမဲ့ရှင်များတို့ကဘာသေဒနာတုတ်တော်တို့ရွယ်သင်တာအခါကျသတိဉာဏ်တရားအကုန်ရှိရတာလို့ပြောရုံနဲ့အကျဉ်းနဲ့သိသွားတော့ဟောရှင်များမယ်တရားစမှန်တဲ့တရားစပြီးတော့ဉာဏ်လုံးလေးဖွင့်နေတယ်ရှင်များမှတ်ပါရတော့တော့တချို့ပုဂ္ဂိုလ်တွေကတန်းတန်းသူကြားတာစိတ်ကတော့တော့ပွင့်နေတယ်ကိုစိတ်ကပွင့်နေတဲ့နာရီကပေးတယ်ရတာ ဒါတလည်းတရားရောပြုံးပြသူထားလိုက်တာပဲဒီလိုဆိုမျိုးလုံးဖွင့်ပြောဖွင့်လာတဲ့ထားတဲ့ဒီဇိုင်းလေးဖြစ်သွားတာလေထားရတဲ့တရားရောက်တဲ့ဒီဇိုင်းနဲ့ဒါအရှက်မရှိဘူးမတရားမှာအဲ့ဒီဇိုင်းကနေအများကြီးလွတ်သွားတယ်လုံးဖွင့်လာလည်းမရှိဘူးထားလိုက်တာလည်းမရှိဘူးလက်တွေကူးလိုက်တာစားလိုက်တာလည်းမရှိဘူးကြွားလိုက်တာလည်းမရှိဘူးဆိုအဲ့ဒီပုဂ္ဂိုလ်ရဲ့အမှတ်မှမရှိတော့အေဒီယာလည်းမကောင်းပါဘူးဒီယောဂီသာပြောတာယောဂီမလို့လားဂျုံလေးရတာလည်းသွားတာလားစားတာ ကိုယ်တွေကြက်လိုက်တိုင်းမပြောဘူးနဲ့တကားဖို့ကြက်လိုက်တာအဲ့တော့ဒီလိုတပ်ပါတဲ့တရားမရှိတော့အိန္ဒိယလည်းမရှိတော့ဘူးတဲ့နော်အဲ့ဒီအိန္ဒိယမရှိတော့ဘာဖြစ်လဲဆိုတော့ကိုယ့်ရဲ့နော်ဒီတရားလည်းမတက်ဖို့မလွယ်တော့ဘူးပေါ့နော်အဲ့တော့ဒီဘုန်းတော်ယောဂိကရောက်လာကြတဲ့ယောဂီတွေကိုလုပ်ပေးတရားဟောတာမှတ်ရမှာတဲ့မှတ်ရမှာအကုန်မှတ်ရမှာဟောတာပြန်လည်းမှတ်ရမှာ သိထွတာလည်းမှတ်ရပါလက်တွေးတာဆက်တာလည်းမှတ်ရပါအကုန်လုံးပေါ်ရသမ ्या တွေမှတ်ရပါတဲ့ယတာလှဲ့တာခိုင်တာခတာနော်အနာစီတာဆိုတာတကားပွင့်တာပိတ်တာရေပိုင်လေးလှဲ့တာရေယူတာရေချိုးတာပေါ့အကုန်လုံးပေါ့နော်အကုန်လုံးမှတ်ရပါတဲ့နော်အဲ့လိုမှတ်ဖို့ရင်ကြတာတော့အကုန်လုံးမှတ်နိုင်လားဆိုတော့မမှတ်နိုင်ဘူးမမှတ်နိုင်လို့လွတ်သွားရင်ရှက်အောင်ဟောငါယောဂီ ငါရေးတာရောက်တာလည်းကြာပြီအမှတ်ချက်လည်းခုလေးလွတ်တော့မယ်ငါစကားပြောချင်တဲ့ကြည့်ပြောလိုက်တာပဲအဲ့ဒီကရိတ္တမှာလည်းငါတော့အမှတ်မပါဘူးသွားချင်တဲ့ကြည့်ငါသွားလိုက်တာပဲတောက်ချင်တဲ့ကြည့်တောက်လိုက်တာပဲခုချိန်ကြီးငါမမှတ်ပါဘူးအမေရေးတာရောက်တာနဲ့6လရှိပြီနည်းနည်းရှိပြီနည်းနည်းရှိပြီဒီတန်ခါပတ္တိတွေကမကောင်းသေးဘူးလွတ်တာတော့ပြဿနာမဟုတ်ဘူးနော်။အောင်းဆိုတော့ကိုကတော့ဒီကတည်းကမပြည့်စုံတဲ့လွတ်မှာအဲ့လွတ်သွားတော့မှာသီလဓမ္မအချက်ကြောင့်ဖြစ်တာအဲ့ဒီအချက်ကြောင့်ဖြစ်သွားတော့နောက်တစ်ခါကျတော့ကိုက အရှိတ်ကတော့ပုံပြီးတော့မှတ်ဖြစ်သွားပေါ့မှတ်ဖြစ်တော့တိုးတက်တာပေါ့နော်အရှိတ်ကြောင့်မရှိဘူးဆိုရင်တော့ဘလောက်ပဲဘုံညက်မှားထားတာအရှိတ်ကြောင့်မရှိဘူးလွတ်သွားပြီဒီနေ့ကုန်လွတ်ပြီဒီနာရီလွတ်ပြီခဏခဏလွတ်ပြီတဲ့ဘယ်တရားလုံးမလို့မသိဘာဖြစ်ပြန်လဲမသိတာပေါ့အရှိတ်လည်းမရှိအကြောင်းလည်းမရှိယောဂီကဘယ်တရားလွတ်နေမှလည်းမသိဘယ်တရားကိုပြုပြန်မှလည်းမသိဘလို့တိုးတက်အောင်လည်းမသိရောဒါကြတဲ့အဲ့မှာပဲသူကချက်အေးသူ့မိရိုက် ုန်းတို့မြန်မာစကားမြန်မာပြောတာရှိပါတယ်မြန်မာလာမပြောတာရှိပါတယ်ဘာအိတ်ပေါက်နဲ့ဖားပေါက်တာဖားတော့ပေါက်အိတ်ကပေါက်နေတော့ပေါက်တယ်မှလည်းတော့ဖားမရှိတော့ဘူးပေါ့အိတ်ပေါက်နဲ့ဖားပေါက်တာတရားမှတ်တာလည်းမှတ်တော့မှတ်ပါရဲ့အိဒီဝိရိယဓမ္မမရှိတော့လွတ်နေတာတဲ့ဘယ်နဲ့လွတ်နေမှလည်းမသိအဲလွတ်နေတာကိုဘလို့ပြန်ပြီးတော့ပြည့်စုံမှလည်းမသိအဲ့ဒါနဲ့ပဲဈာလေခတ်ပြီးတော့တဲ့အိဒီဝိဓမ္မမရှိတော့ပါအိဒီလည်းပဲ ယောဂီသာပြောတာကြည့်ခြင်းနဲ့ကြည့်လိုက်တာပဲတောင်းခြင်းနဲ့တောင်းလိုက်တာပဲပြောခြင်းနဲ့ပြောလိုက်တာပဲပါခြင်းနဲ့သွားလိုက်တာပဲတက်ခနဲ့ဒုက္ခနဲ့ပေါ့ဒီဒီလည်းပဲမကောင်းတော့ဘူးတဲ့နော်အဲ့တော့အေးဒီမကောင်းတော့ပါဖြစ်လေဣန္ဒြိယသံဝေအသတိဣန္ဒြိယသံဝရဝိပန္နတာအတုပါဏိတံဟောတိသီလံအေဒီပြက်တော့ဟောသီလလည်းပြက်သွားပြီတဲ့နော်ဣန္ဒြိယတော်က ဣန္ဒြေပြည့်တော့ဣန္ဒြေကသမဏသီလလည်းပြည့်တာပေါ့တခြားသီလလည်းပြည့်သွားတာပြီနော်ဣန္ဒြေမကောင်းတဲ့ခါကျတော့ဣန္ဒြေကသမဏသီလလည်းမကောက်ဘူးတဲ့တခြားသီလလည်းပြည့်သွားနေတာတဲ့နော်ဓာတ်သီလလည်းပြည့်သွားနေတာတဲ့ဒီလေအပတိသီလဝိပါဒသာအတုပနိသောဟောတိသမ္မာသမာဓိသီလပြည့်သွားရင်မပြည့်တယ်သမ္မာသမာဓိဆိုတဲ့မန္တန်စွာတဲ့နော် မန္တန်တော်သမာဓိဆိုတာစူးစိုက်မှုတဲ့ဒါလည်းပြတ်သွားတာပေါ့ဟောဒီကကိုကလျှောက်ကြည့်တယ်ဆိုတော့ဟိုဒီတွေလျှောက်ကြည့်တော့သမာဓိမရှိလို့ဟိုဟိုဒီကြည့်တယ်ကြည့်တော့ဒီလားပြတ်တော့ဟောဒီလားပြတ်တော့သမာဓိလည်းပြတ်ရောတဲ့သမာဓိပြတ်သွားတာအိမ်မှာလည်းဒါလည်းသမာဓိပြတ်တာဘယ်လိုပြတ်သွားလဲကိုကအာယုံကစူးစိုက်ခြင်းတော့စူးစိုက်လို့မရဘူးတဏှာဓမ္မတရားသိတရားလုံးလည်းခါရပြီးတော့အကွာအမောတင်ကြတယ်အာမိုင်းမိုင်းမတဲ့ကြတယ်ဒုက္ခရရအောင် ပေါ်ကြတယ်သမာဓိကမကောင်းဘူးကိုကျောင်းပေါ်မှာတင်လိုက်တာကြွတယ်လည်းနေကျောင်းပေါ်မှာတင်ပြက်သွားလိုက်အာပြန်တင်လိုက်ပြက်သွားလိုက်ခေါင်းနဲ့ပဲပေါ်လာတင်လိုက်ပြက်သွားလိုက်နဲ့ဟာတကယ်နိုင်တော့ကိုကျွေးကိုပြန်လို့တဲ့သမာဓိပြက်သွားတာကိုသမာဓိကမကောင်းဘူးလေကျန်တဲ့ဘုန်းတို့ဒီရေဥပကတဲ့ဒကာကြီးကသူသားကြီးလို့နော်ကျွန်တော်ရိတ်တိုင်းလာပြီးတော့တရားမှတ်တာဟုတ်တဲ့တရားသူသားကြီးလို့တရားမှတ်တာ ဒါဆိုတော့တတ်တာကတော့အပြည့်ရှိလို့မဟုတ်ဘူးလေဒါရှိလို့သာလားဟုတ်ဒါတယ်လို့လားတော့တရားမှတ်တော့တပတ်တယ်လားမှတ်ပြီးတဲ့အခါကျတော့သူသားသူလားကြောတယ်ရှင်ပြားတယ်တပည့်ရရှင်ပြားတရားမှတ်ရတယ်တောင်သူလုံးတာတော့ပြန်မှန်းပါတယ်တရားတောင်သူလုံးတာလည်းပြန်မှန်းပါတယ်တရားအမှန်တော့တောင်သူကဘုံပင်မှန်းတာပေါ့လေနော်တောင်သူတောင်သူကဘုံပင်မှန်းတာအားကြောင့်လည်းဒီဘုံမချောင်းဘိုးရမချောင်းတွားရရတွားနဲ့အတူယုံကြတာလေသို့တော်လည်းပဲ ကိုကလောဘနဲ့ကောင်ထွန်တာကိုရက်တာဘူးတဲ့တဘာလေးစိုက်နန်းလေးစိုက်ပဲလေးစိုက်ရက်ဆိုလို့ချင်းသုံးပဲသုံးပဲသားလေးသမီးတွေနဲ့လောဘအာရုံနဲ့ဟိုးနော်လောဘအာရုံနဲ့ဆိုတော့နားရလဲနားလိုက်ဆိုတော့ဟုတ်တယ်လေပြန်မှန်းတယ်လို့မထင်ဘူးပေါ့ဟောတရားကြတော့သူကတဏှာရတဏှာပြစ်ထန်တာကိုဘာမှတော့ဘာတော့လောက်တာရမ်းတာခန္ဓာပိုးတာတော့မရှိပါဘူးလေနော်ရတဲ့တဲ့ကောင်ကနေခုနာလည်းမရှိဘူးခန္ဓာရရတာပိုးရတာလည်းမရှိဘူးသို့တော်လည်းဒီစိတ်က လွတ်ထားလို့မှမရတာဘူးတဲ့လူတွေတော်တော်များများဆိုစိတ်လွတ်ထားတာကိုစကားပြောတဲ့ခါလည်းကစိတ်လွတ်ပြောတာလွတ်ပြောတော့စကားပြောမှလည်းဒီလိုလည်းရတယ်ဘူးလိုလည်းရတယ်လက်ရန်လိုလည်းရတယ်ကိုယ်လိုလည်းရတယ်ဟောခါရဲမှာအရှင်နဲ့သွားလို့လည်းရတယ်ထားလို့လည်းရတယ်ဒါလိုလည်းရတယ်ထားလို့လည်းရတယ်ဟောစကားပြောမှလည်းလည်းကောကနော်ဒီအကြောင်းမသိလို့ရှိရင်ဘူရာတွေတုတ်ရောမှာဘာမှတားမလို့မရှိဘူးအဲ့တော့တဏှာကြီးဆိုတဲ့လွယ်တာပေါ့ ဥပဒေရုပ်နဲ့ပြီးတော့လည်းပဲရှင်းနေမှလည်းရှိမလားဘိုးမလားထားသွားလိုက်မလားရှင်းနေသုံးလိုက်မလားဓာလိုက်မလားဒီသူတဏှာရတဲ့တွေ့တာပေါ့နော်အဲ့တော့ကာမရင်တို့ဒီကလေးလုံးရတဲ့ခါမှာမပင်မလားလို့ပင်မတာလေသို့တော်လည်းသူကစိတ်ကိုစိတ်အလိုကျလိုက်ပြီးလုပ်ပြရတာဟိုကာမရင်မတက်ကိုလေးဝါရင်ကိုလေးဝါလိုက်တာစိတ်လေးတော့ကျတောက်လိုက်တာပဲလေအဲ့တော့ကော်ပီလေးပါလို့ကော်ပီလေးတောက်ချင်တယ်တောက်လိုက်ကြည့်တယ်ရေလေးတောက်ချင်တောက်လိုက်ဆိုတော့ အဲ့တော့အဲ့လိုမိမိကစိတ်လိုချင်လုပ်နေရတော့အဲ့ဒီလုပ်တဲ့နေရာမှာပင်မနေလို့မထင်ရဘူးတဲ့ပင်တော့ပင်မနာပဲစိတ်ကစိတ်လိုချင်လိုက်ချိန်ကြည့်နေတော့ပင်မနေလို့မထင်ရဘူးကိုတဏှာတရားရှိတော့ဘုရားယောဂီများသူကသူများကလည်းကိုမင်းနာမှာတန်ရှုနေတာကိုတဲ့တဏှာမျက်စိမိတ်ရှိတော့တချို့ကယောဂီအောင်နေတဏှာရုပ်တော့လည်းရှိဘုရားရောက်လာပြီးတော့ရှိလိုက်တော့သမာဓိကလည်းမကောင်းဉာဏ်လည်းမလျှောက်တတ်တဏှာဉာဏ်လည်းမျက်စိလည်းမပွင့်ရအောင်ပွင့်လည်းပဲ တနာမကြုံနဲ့ရှိမှလာပေါ်လိဆိုတဲ့မဝင်ရဲတော့အဲ့တော့မျက်စိမဝင်ဘဲနဲ့တနာရောဒီပိတ်တယ်တက်တာတရားလည်းမရှိတော့တော်ပြန်မှန်းတာပေါ့နော်ဟောတက်တာတရားရှိတော့တော်သေးတာပေါ့လေတက်တာတရားမရှိတော့တခါတခါလေးကဟာဒီတနေ့ဒီလိုပဲလုံးမန်းပြီးစိတ်တွေထုတ်ပြီးတော့ပြန်မှန်းလိုက်တာတဲ့ဘာကြောင့်သမာဓိမရှိဘူးနော်သမာဓိမရှိတော့စိတ်ကသုတ္တလုံးများတနာရီကိုကြာရီကိုကျန်တာဟုတ်တဲ့နော်ဒါတော့ဘုံကယောဂီတွေဆိုတော့ယောဂီဟောင်းတွေလည်းပဲ ကယ်တော့နိစ္စယဣဒုတ္တမမရှိဘူးဆိုတော့ယောဂီအောင်နေတဲ့ခက်တာပါပဲနော်ဣဒုတ္တမမရှိတော့အိန္ဒိပြည့်တယ်အိန္ဒိမရှိတော့သီလပြည့်တယ်သီလပြည့်တော့သမာဓိမရှိဘူးသမာဓိမရှိတော့ပါတယ်ဝေဒနာတွေပေါ်လာခန္ဓာကျင်နာကြိုက်တာတွေခန္ဓာတွေပေါ်လာတော့ငါကျင်နာတွေပေါ်လာစိတ်တွေထွက်လာကျင်နာမိလာတွေပေါ်လာဒါဒါနဲ့လုံးနဲ့ကတ်ရနော်လုံးနဲ့ကတ်ခါရရအဲ့ဒါနဲ့ပဲဖက်နေတာနော်အရှင်မြတ်လည်းကာရမပေါ်လိနော် န္တရာယ်နေပြီးတော့ရန်ကုန်ကုန်းလည်းပဲပြည်တွင်းနေရင်စီးတော့အဲတော့ဝိဇ္ဇဝါနဲ့စီးရတော့ဆိုတော့သာသနာတက္ကသိုလ်ကသာသနာတက္ကသိုလ်ကနော်သာသနာတက္ကသိုလ်မှာတဲ့ဆရာလို့ပြောတာပါပဲနော်သာသနာတက္ကသိုလ်မှာစာပြတဲ့ဆရာဘုန်းကြီးပေါ့အဲ့တော့ရှင်ပြားနဲ့ဒီတိုင်းတော့ရှင်ပြားတော့ဘယ်လိုမေးလဲဆိုရှင်ပြားနဲ့ရှင်ပြားရဲ့ရေးတာတွေမှာလူတွေတွေ့ကြုံနေရတယ်တဲ့စိတ်တွေထွက်တာဒါလည်းနဲ့ကြိုက်တာပြဿနာတွေ ရှင်ပြကမ္မလန်ဆရာကြီးကဘယ်လိုဖြေရှင်းပေးမလဲဆိုတော့မေးတာမဟုတ်ဘူးလူကြီးတွေလည်းပြောနော်ရှင်ပြကမ္မလန်ဆရာကြီးလည်းဗျာတဲ့လူတွေမှာတွေ့ကြုံတဲ့ကမ္မလန်ထိုင်တဲ့အခါမှာနာရာကျင်နာကြိုက်တာကြဲတာတောင်းတာတင်းတာတွေစိတ်ထွက်တာတွေဒီနာမိတ်တာတွေပေါ့ဒီဓာတ်တွေကိုအရှင်ဘုရားဘယ်လိုဖြည့်ရှင်းပေးမလဲဗျာဒီမေးတာနော်။ဒါနဲ့ရှင်ဘုရားလည်းပဲအတူပဲပြောရတယ်ဆိုယောဂီလည်းပုံတော့ရှင်ဘုရားအရှင်များကြီးဒီနံမင်းများမင်းနိုင်တဲ့စကားကြောက်ရပုံလားလို့ ရေကြရေနေတာပေါ့ဗျာမင်းများမင်းနေတာပေါ့ဒီလိုပါပဲယောဂီများတရားတော်ကလည်းသတိသမารီအားကောင်းတော့သတိသမารီအားကောင်းတယ်နိုင်သွားတာပဲအရဇနာကြိုက်တာကြတာတွေတောင်းတာတင်တာတွေသိွက်တာတွေပြီးနာပြီးတာတွေသွန်နိုင်သွားတာပဲသတိသမารီမကောင်းလို့ရှင်တော့အဲ့ဒါတွေကနိုင်တာပဲလို့သူသဘောကျဖို့မရဘူးအရှင်ဘုရားကတော့ဒီတစ်ခုကမ္ဘာဆရာအနေနဲ့ဒီတစ်ခုရှိရမှာပေါ့ဆိုတော့ဒီလိုပြောတာပေါ့နော်အဲ့ဒါလည်းရှင်ကဒါဘုန်းကြီးတွေပြောတာတော့ဘုန်းကြီးတွေတော့ဒီလိုပြောတာဆိုတော့ မြတ်စွာဘုရားရဲ့တရားတော်များကိုရိုးတော်သိချာသိလို့ရှိရင်ဒီလိုကရှင်မြတ်ခဲ့ခဲ့ဖြည့်ရှင်းပြလို့မရဘူးဖြည့်ရှင်းပြလို့ရတာကဒီလိုကနီးပဲပြလို့ရတာနော်ဒီလိုမှာအဲခုနကနီးပဲပြလို့ရတာဒါပေမဲ့ရှင်ဘုရားတချို့ဒီခုကိကြီးတွေမှာလုပ်နေတဲ့နီးတွေရောဆိုတော့တချို့နီးရတကယ်မမှန်ဘူးမမှန်တော့လည်းဘာသာတချို့ကလက်ခံတာလဲဆိုတော့အဲ့ဒါကတော့တော်တော်ရှည်ရှည်တော့ပြောဖို့လိုပါဘူးနော်တရားရဲ့ဘော်တွေအများကြီးတော့ရှင်းပြတော့ တော်တော်ရှင်းရှင်းတော့ပြောဖို့လိုမှာပေါ့ဘုန်းတော်ကဒီလိုကြော်ပြတဲ့အခါမှာနော်ပုံစံမျိုးမျိုးရှိပါတယ်ခုခေတ်ထဲမှာပေါ်လဲမှာ9နိုင်ထိုင်ခိုင်းတာအကျိုးနဲ့တုတ်ထိုင်ခိုင်းတာဒေသပြုထိုင်ခိုင်းတာလှုပ်ရင်ရိုက်တယ်အဲ့လိုတိုင်းတော့ကျော်သွားတာတော့မှကျော်လာတော့မဟုတ်ဘူးထုံသွားတာပေါ့နော်ထုံသွားတာပဲခါရတဲ့ဒီသမထတရားအထုတ်တဲ့အခါမှာသမာဓိအာကောင်းတဲ့အခါကျတော့သူကမတွေ့တော့ ဒါနဲ့အဲ့ဒီတိုက်တာကြတာတော့လာတင်တာရမရှိတော့ဘူးလားဆိုတော့မှန်တော့ဝိပဿနာအားထုတ်လို့ရှိရင်နော်ဝိပဿနာအားထုတ်လို့ရှိရင်တော့ဘယ်သူဘယ်သူကဒါရီကနာရာကျင်နာတော့တာခဲတာဒီသဘာဝသဘာဝနဲ့သဘာဝတွေတွေ့ကိုတွေ့ရတာဒါပြလို့တဲ့အဖြစ်အပျက်ကိုသွားလို့မရဘူးလေအဲ့တော့ဒီသမာဓိအားကောင်းလို့သမထတရားအားထုတ်တဲ့ပုဂ္ဂိုလ်များ၄၅နိုင်ထိုင်နေတာတဲ့သူကသမာဓိအားကောင်းလို့သမာဓိအစွမ်းအားကြောင့်ဒီနာရာကျင်နာကြိုက်တာခဲတာတောင်းတာတင်တာပူရံအေးတာညှုပ် မရှိတာတော့မဟုတ်ဘူးသူကသမာဓိဘာကြောင့်လဲဆိုတော့သမထနဲ့ဥပဒနာနဲ့အတုဒ္ဒဉာဏ်မလိုဘူးလေသမထဆိုတာကသူကအာယုတစ်ခုတည်းပေါ်မှာဆူဆိုက်သွားတာဆူဆိုက်ဆူဆိုက်မှတာသမာဓိတွေအားကောင်းတဲ့အခါကျတော့သူကဒီဒီခန္ဓာကိုယ်ထဲမှာဆူဆိုက်တယ်မဟုတ်ဘူးလေအဲဒီအားကောင်းတိုင်းမှတာနောက်တော့2နာရီ3နာရီထိုင်တာ2နာရီ3နာရီထိုင်ပြီးတော့အဲ့ဒါစိတ်ကလေးသေးချမ်းပြီးတော့နေတာအဲ့လိုဟာသူကအရှင်ဘုရားဘယ်လိုအကျိုးရှိတာလဲလို့မေးတယ်ရှိတာ အဲ့တော့အထုတ်တဲ့တရားမှန်တရားကတော့အကျိုးကတော့နည်းနည်းများတော့ရှိတာပဲနည်းနည်းများတော့ရှိတာပဲဒါရင်သမထကြီးအထုတ်လို့ရှိရင်တမာရီသွားကောင်းနေတဲ့အချိန်မှာစိတ်တွေအေးချမ်းနေမယ်တည်ငြိမ်နေမယ်တမာရီသွားပြတ်သွားတဲ့အချိန်မှာလောဘဒေါသမောဟတို့ဒီပကတိအတိုင်းပဲပြန်လည်ပြီးတော့တွေ့နိုင်တာတဲ့နော်ရောက်သွားနိုင်ဆိုတာပါပဲအဲ့အာရုံတဲ့အချိန်မှာကောင်းနေတဲ့အချိန်မှာတော့နော် ဟိုအားထုတ်နေတာဒါကြောင့်မလို့တချို့ကလည်းဝိပဿနာအကြောင်းကိုနားမလည်တဲ့ခါကျတော့ဒါတွေကဖြေရတာအများကြီးချုပ်တာပေါ့နော်ရှင်များတို့ဘီရင်နဲ့တော့ပြတရားပြတဲ့ခါကျတော့ရှင်များတော့ပြတဲ့ရိတ်တာမှာအဲ့ဘုံညက်သမထအားထုတ်တာသမထအားထုတ်တာတော့မှ၃ရက်တောင်ထိုင်ရတယ်နော်၃ရက်ထိုင်တာမစားဘဲနဲ့ထိုင်တာနော်၃ရက်ထိုင်တာတဲ့မစားဘူးမတော်ဘဲနဲ့၃ရက်ထိုင်တာလည်းနော်၃ရက်တောင်ထိုင်တာနော်၃ရက်ကိုမလှုပ်ဘဲနဲ့မရှယ်ဘဲနဲ့ ဘာမှမစားဘဲခြင်းနဲ့မစားဘဲနိုင်တာစိတ်ဆောတာပေါ့နော်ဒါပေမဲ့ဒီနေ့ကြတဲ့ကတော့မပြည့်လိုက်ဘူးညလူထွက်သွားတာနော်အိမ်အောင်ပြုသွားတာအိမ်အောင်ပြုသွားတယ်သူကတရားတော်မသိတော့ပုဂ္ဂိုလ်ရဲ့မေးတော့အိမ်ကုန်ပြတရားတွေအားလုံးလိုက်တာ300တော့နိုင်တာဘာဖြစ်လို့လဲဆိုတော့ဒါတွေကဟိုကဲပြီးမိမိကသမထဥပဒနာတရားတွေလည်းသိသိကြကြကိုယ်လိုလိုလည်းနားလည်မထားဘူးဆိုရင်ဖြည့်ရှင်းလို့သိမလွယ်တဲ့ကိစ္စတွေ ဘုန်းတို့ဒီဘုရားတို့တာကဖြစ်တဲ့ကိုမြောင်ရှုတာကိလေသာကိုပယ်အောင်ရှုတာတကယ်လို့ကောင်းပါလို့ရှိရင်တော့ဘယ်လိုအာယုံမှနော်ဒီဘုန်းကြီးကိုချမ်းလို့မရတော့ဘူးပါပဲဒီကိလေသာတွေကကောင်းပါတဲ့အဆင့်ပေါ့နော်ကိုယ်လောဘဒေါသမောဟပယ်နေတဲ့အဆင့်ပေါ့နော်အကယ်၍ကိုယ်အဲ့ဒီမှာကောင်းတဲ့အဆင့်တော့အဲ့ဒီလောဘဒေါသမောဟမပယ်နိုင်ဘူးဆိုတာတော့မှနော်ဝိပဿနာတရားလို့မြင်တဲ့တကယ်ထုံဝင်ပြီးတော့တကယ်မှတ်နိုင်နေတယ်လည်းပဲ ဒါဒီလိုအာရုံနဲ့တော့လိုက်တော့နော်ဒါကြောင့်လို့ဘုန်းတို့မဟာစီတရဘုရားကြီးကသောတာပန်သူကဘရော့တဲ့မေကုန်းမှာပေါ့သူကြည်တာရှိပါအဲ့တော့ဘုန်းတို့ဒီသောတာပန်သူကမထွက်မေကုန်းမှာဘုန်းမျိုးပေါ့နော်ဒီတန်ဃာတော်ကြီးဝိနည်းဆရာလို့ပြောဆုံးဖြတ်တယ်ဆုံးဖြတ်ချက်မှာတော့သောတာပန်ဒီလူမထွက်နိုင်တော့ဘူးလို့သောတာပန်ဘုန်းကြီးဒီလူမထွက်နိုင်တော့ဘူးလို့ဒီလိုဆုံးဖြတ်ပါတယ် 50ကျော်အများကြီးရတော့နော်။ဘာကြောင့်လဲဆိုတော့သောတာပန်ကဂိနောက်ဘဝတွေရှိနေတဲ့နောက်ဘဝတွေမှာအိမ်တော်လည်းပြုနိုင်သေးတာနော်အိမ်တော်လည်းပြုနိုင်သေးတာဒီဘဝမှာလည်းဒီဘဝလုံးဝလာဝတ်ပြီးတော့တရားတွေကောင်းတာတွေကသူ့တဏှိနဲ့ပြုလို့နော်တဏှိနဲ့ပြည့်သွားလို့သူကလူခတ်မယ်ဆိုရင်လည်းသောတာပန်ကလူခတ်နိုင်တာဒီနေရာမှာပြောတာကနော်အဲ့ဒီနေရာမှာပြောတာကဟိဗံကိုညှုတ်ကိုင်းတယ်ဆိုတာကတဲ့သောတာပန်ကြီးပြောတာမဟုတ်ဘူး လက်ဝိပဿနာတရားပွားများအားထုတ်လို့တကယ်ဝိပဿနာကြီးအားကောင်းနေလည်းပဲအတော်တက်ကိစ္စတွေဝင်နိုင်တဲ့အတွက်နော်ဝိပဿနာတရားပွားများအားထုတ်လို့ဆက်တက်အားထုတ်နေလို့နော်သစ္စာရေးတော့တော်တော်ဝင်နိုင်လည်းပဲဒီပုဂ္ဂိုလ်ဟာသောတာပန်ဟုတ်ဆိုလည်းပဲလူမထွက်နိုင်ဘူးတဲ့နော်ဘာကြောင့်သောတာပန်ဖြစ်ဆိုလည်းပဲဆိုတော့လောဘဒေါသမောလောဘဒေါသကသူကနည်းနည်းပါးပါးလောက်ရောက်သွားတာကိုအပြတ်မပယ်နိုင်သေးဘူးလေဒါပေမဲ့သောတာပန်လည်းပဲ လူထွက်နိုင်သေးတာပဲလို့မသိတော်ပြကြီးကနော်ဒီလိုဆုံးဖြတ်ပါအဲ့တော့ဘုန်းတို့နော်ဒီလူထွက်တဲ့ကိစ္စနော်ဒီသမဏဝိပဿနာလို့ပွားများအလုပ်တဲ့အခါမှာနော်ဝိပဿနာတရားကတော့နော်ဝိပဿနာတရားကတော့အကယ်၍ခုနမဲ့တဲ့ဘုရားရရတဲ့မြောင်သေးဦးတော့နော်ရရတဲ့မြောင်သေးဦးတော့တဲ့နော်ဥပဒနာတရားပွားများအားကောင်းနေမယ်ဆိုရင် နော်ဒီတရားတွေဆက်လက်အားထုတ်နေမယ်ဆိုရင်လောဘဒေါသမောဟတွေကနေကျော်လွှားနိုင်တာဒါမှမဟုတ်လို့ရှင်တော့ခုနသမဏလောက်ပဲအားထုတ်ပြီးတော့လေနိုင်ဘောမှန်မှန်ဆိုအားထုတ်ရဘောမှန်မှန်ဆိုအားထုတ်ပြီးတော့အဲမိမိရပဲလောဘဒေါသမောဟတွေလည်းမပယ်နိုင်ဘူးသမာဓိသက်သက်လောက်ပဲဖြစ်နေမယ်ဆိုရင်တော့သူကတော့ဘူးလွယ်တာပေါ့ဒါပါပဲခုနထွက်တဲ့ဘုန်းကြီးတို့ရှင်များတော့တိုက်ရိုက်သူတရားပြောတာဒါဘုန်းကတော့ဒီတရားတော်ရရှင်းပြတာနော်အာသီတော်လည်းရလူထွက်တိုင်းလည်းပဲနော်သူကတော့ ဒီတရားရမကောင်းလို့ပြောလို့မရဘူးသောတာပန်နာမလည်းလူထွက်နေသေးတာနော်အဲခေါဏလိုပဲသောတာပန်ဘုရားလိုပဲတရားကောင်းနေတော့ဘုရားနဲ့တူဆိုတော့ဒါကြီးကတော့တရားအခြေအနေကပုံမှန်မူတည်တာလို့နော်အဲတော့ဘုန်းတို့ဒီဝိပဿနာတရားပွားများအထုတ်တဲ့ပုဂ္ဂိုလ်ကတော့သူကနော်သမာဓိလည်းဖြစ်တာသတိလည်းဖြစ်တာနော်သမာဓိလည်းဖြစ်သတိလည်းဖြစ်ပြီးတော့ဝိပဿနာဉာဏ်လည်းဖြစ်တာအဲဒီလို ။ဉာဏ်ဖြစ်လာတဲ့ဘုန်းတို့ရဲ့အားထုတ်ရတဲ့ရွေချက်ကလည်းတကယ်ပြည့်စုံတာကိုနော်။ပြည့်စုံတော့အဲ့တော့အဲ့လိုတရားတွေခက်ခဲကျော်လွှားနိုင်မှုအတွက်ဘာလုပ်ရလဲ။သမအစပြည့်စုံတတ်ပါဓမ္မလေးလို့တာအားသာပြီးတော့အချက်တရားအကြောင်းတရားရှိဖို့လိုတယ်။အဲ့ဒီမှာတခါလဲအိန္ဒိယတွေကောင်းဖို့လိုတယ်၊မျိုးလုံးအိန္ဒိယနာအိန္ဒိယကောင်းဖို့လိုတယ်။အဲ့ဒီမှာသီလကောင်းဖို့လိုတယ်၊သီလကောင်းလာရင်ဓမ္မတွေကောင်းဖို့လိုတယ်၊ဓမ္မတွေကောင်းသွားရင်ဘုန်းကြီးယောဂိတာ ဘာမှဆွေးနေတာမရှိဘူးတဲ့စိတ်သက်သာလေးမကျော်လွှားနိုင်ပါလေနာရာဇနာကြိုက်တာကြတာတောင်းတာတက်တာဒီဘိုးတို့ရဲ့ဒီဝဒနာရှုပြီးလောက်တဲ့ပုံသဏ္ဍာန်ကောအကယ်၍တို့ယောဂိနာကဒီတရားတိုင်းဒီလမ်းတိုင်းပဲဒီပုံစံတိုင်းပဲရှုနေရင်ဘာမှကြည့်ကြမလို့ဘူးတဲ့အိန္ဒိပေါ့တချို့ကလည်းပဲအိန္ဒိဘလို့ကြည့်ရမှာလဲနေတယ်အိန္ဒိဘလို့ကြည့်ရမှာလဲဆိုတာကအဲ့ဒါလည်းဘုရားပြောဖို့လုံးပါဘူးမြတ်စွာဘုရားလက်ထက်ကတော့ ဒီလိုရိတ်တာဆိုတာလည်းရှိတာမဟုတ်ဘူးလေတော်တဲ့တော့အားလုံးတော့တခါတရံကြိုက်လို့ကျတယ်ပဲသုံးနိုင်လေးနိုင်ပဲခံပြစ်ချင်ပြစ်တာကိုနော်ဉာဏ်ဉာဏ်နဲ့လည်းရှောက်တော့အဲ့တော့အဲ့ဒါမျိုးမှာကျတော့အေးအေးကြီးဖို့တရားဟောပေးရပါတယ်ဘာကြောင့်လဲဆိုတော့ဉာဏ်ဉာဏ်ရှောက်ခြင်းနဲ့ဒီနေ့ကိုကြောက်လိုက်မယ်ထိုင်နေတဲ့ဒီနေ့ကိုထိုင်လိုက်မယ်ဆိုတော့ထိုင်နေတဲ့ဉာဏ်ကြောက်တိုင်းနဲ့ဝိရိယနဲ့ဓမ္မရည်နဲ့မမျှတော့ဘူးနော်အဲ့ဒါမျိုးကြောင့်ဘုရားအေးအေးကြီးကိုဟောပေးရပါတယ်ဒီဘုန်းတော်ဒီအားလုံးကြီးကအေးအေးကြီးကမလို့ဘူးဘာကြောင့်လဲဆိုတော့ ထိုင်လာတဲ့ဈဉ္ဉံ၆တန်နဲ့ဘုံကပုံနဲ့ချပေးတာတဏှာယတိုင်းတဏှာယဈဉ္ဉံ၆တဏှာယတဏှာယဈဉ္ဉံ၆အဲအဲမိမိကတခါလေဈဉ္ဉံဝိဒတွေများနေလို့ပေါ့လေစိတ်တွေလည်းမကြည်လို့ရှိရင်ဈဉ္ဉံလည်းပုံလျှောက်လို့ရတာဒါကတော့ဘုံကလုံးဝဈဉ္ဉံတာမဟုတ်ဘူးပုံသဏ္ဍာန်ဖြစ်တော့ရေပေါ်ရာအပြင်ကတဏှာယတဏှာယဈဉ္ဉံ၆ပေါ့သို့တော်လည်းပဲနော်မိမိမှာကိနာမရတဲ့များနေတဲ့စိတ်တွေကများနေတဲ့ဈဉ္ဉံပုံလျှောက်ခြင်းနဲ့ခံပြီးရရပါတယ်ဒါတော့ကိုယ်ကိုကြည့်လို့တော့နော် အဲတက်တက်ကြီးတော့ဘာလို့ဒီမှာတော့ဘုန်းတော်တရားတွေကမှာတော့အိန္ဒိပြအောင်အိန္ဒိဘယ်လိုပြအောင်လုပ်ရမလဲတဘုန်းတော်တရားတွေမှာဟောပြီဘာကြောင့်လဲဆိုတော့ဒီအတိုင်းပဲတရားအားလုံးလည်းယောဂီသားကအိန္ဒိကညီညာပြီးသားဖြစ်တယ်လို့နော်ညီညာပြီးသားဖြစ်တယ်အဲ့လိုမဟုတ်လို့ကွာဒီနေ့တော့ဘယ်နဲ့ဝင်တိုင်းတက်ကဆွတ်တိုင်းတယ်။ညညညကဆွတ်တိုင်းဆွတ်ဆွတ်ချောင်းတယ်။အထွေတွေလည်းမမှတ်ဘူးဆိုလို့ရှိရင်တော့တအိမ်တွေမပြဘူးပေါ့ ဒါရှင်ဘုရားကိုယ်တိုင်လည်းဒီနည်းလမ်းနဲ့တရားချုပ်ခဲ့တာပဲရှင်ဘုရားနဲ့ဒါရိုက်ကျင်တာကြိုက်တာကမကြော်နိုင်လို့ဒီလည်းမငြင်းခဲ့တာစိတ်လည်းမဆိုးခဲ့အောင်စိတ်လည်းမပူခဲ့အောင်ဘာကြောင့်လဲဆိုတော့ရှင်ဘုရားကဒီနည်းလမ်းတိုင်းပဲထိုင်နေတဲ့ဉာဏ်ကြောင့်လည်းပထမဆုံးပါပေါ့နောက်တရားကောင်းတယ်လည်းပါလို့ရှင်ဘုရားလည်းသုံးနိုင်လို့တော့ထိုင်ပြည့်ခဲ့ပါပထမအစမှာတော့ရှင်ဘုရားကတဏှာကြီးတိုင်းနဲ့တဏှာကြီးတိုင်းကြောက်တယ်ပေါ်ရရအောင်ရှုတယ်မျိုးလုံးပွက်ကြအောင်တော့အင်းဒီကိုတရားထားပြီးရှုခဲ့တယ်တဲ့ ရှင်ပြတော့စိတ်တွေထွက်တာလည်းမကြော်နိုင်ပါဘူးဒီစိတ်တွေတွေးလို့မပူခဲ့ရဘူးခက်ခဲလဲတော့မရှိခဲ့ဘူးနာရကျနာကြိုက်တာခဲရတယ်ဒါကြီးလည်းပဲမကြော်နိုင်တာခက်ခဲရေပေါ်တယ်လည်းမရှိခဲ့ဘူးခန္ဓာကိုယ်လွတ်တာရဟနာရောဒါကြီးလည်းပဲရှိခဲ့တာပဲလေဒါပေမဲ့ဒီကြမဲ့ကကြလွတ်တာရဟနာကြီးလည်းပဲကြော်သွားတာပဲနော်ဒီတရားတွေကဒီနည်းလမ်းပဲအားလုံးကဒီနည်းလမ်းပဲမှတ်ကြတော့နာရာကျင်နာကြိုက်တာခဲတာတောက်တာတင်းတာ ခန္ဓာကိုယ်လှုပ်တာရမ်းတာပူတာအေးတာနှွေးတာကောင်းတဲ့အာယုန်တွေအကာရခန္ဓာကြီးရဲ့ကြောက်ကြွနေတာခန္ဓာကိုယ်လည်းအေးချလိုက်တယ်နှလုံးတော့မပွင့်အောင်ဖြစ်တာခန္ဓာကိုယ်ရဲ့ပူလိုက်တာအေးလိုက်တာကြိုက်လိုက်တာတော့တောင်းလိုက်တာတင်းလိုက်တာကြက်လိုက်တာဒီလိုကမှဖြစ်နေတာမောလိုက်တာပန်းလိုက်တာဒါလည်းစိတ်တွေလည်းပဲဒါဒီနာမိတာကိုဝင်လိုက်တာဒါတွေကတော့လည်းလည်းများတွေ့ကြတယ်တော့ခါတိုင်းမှာတွေ့တာပဲဒါမလို့ကြောနိုင်တာနဲ့မကြောနိုင်တာဘယ်လိုလုပ်ကြောနိုင်တာလဲဆိုတော့ ဒါနဲ့လည်းအားကောင်းပြီးတော့အထွေထွေမှာလည်းဒီဓမ္မနဲ့အားကောင်းတဲ့ပုဂ္ဂိုလ်များမှတ်တိုင်းမှတ်တိုင်းမှာလည်းအောင်သမသိတဲ့တကယ်တက်သွားတဲ့ပုဂ္ဂိုလ်များပေါ့နော်မှတ်တိုင်းမှတ်တိုင်းမှာလည်းတဲ့ဘောဓပညာရဲ့ရှင်များတဲ့လုံးပညာသားပါလာနော်ဘောဓပညာတဏှာလုံးပတ်နေတဲ့ရှင်များမရောက်တာအတော်များတာနော်ရောက်တာအတော်များတာအဲ့ဒါလည်းဘုရောကိုသတိဝိရိယကောင်းတဲ့ပုဂ္ဂိုလ်မှာဘောဓပညာရဲ့တကယ်ရောက်နိုင်တာဘောဓပညာနဲ့ရှင်များတိုင်ပတ်လို့များဒေတာမမဲ့တဲ့ပုဂ္ဂိုလ်နဲ့ရောက်မယ်မတင်နဲ့ရောက်လို့ရှင်ရှင်များစဉ်းစားကြည့်လေ ခုနှစ်အတွင်းရဟန္တာဖြစ်နိုင်တာနော်ဒီလိုလည်းလည်းလို့အာရမသိကျုံမှာတကယ်ရောက်နိုင်လို့ရှိရင်ခုနှစ်အတွင်းမှာတော့ရဟန္တာဖြစ်နိုင်တာမရောက်ဘူးအာရမသိနဲ့ရှင်းတဲ့ဒီလိုကခါလေးဘောင်းနာပြင်းတဲ့ဗဇက်ကလည်းဆိုးနေတာဘောင်းနာပြင်းတဲ့မှာသိပြောက်ခွင့်နဲ့နော်ဘောင်းနာပြင်းတဲ့ဗဇက်ကလည်းဆိုပြီးတော့ပေါ်ရံပတ်နေတာကြွားလာလာကြားလာရလည်းအပေါ်ရံပတ်နေတယ်အများကြီးကိုအဲ့အဲ့လိုမရောက်တဲ့ခါမျိုးတွေမှာမှတ်တာမှတ်နေတာတဲ့မိမိရဲ့သတိသမားလေးက မရောက်တော့မတို့တဲ့ဘူးပေါ့မတို့တဲ့တော့ဘာဖြစ်သွားလဲမိမိတစ်ခုခုကျုံလာလို့ရှိရင်မကြော်နိုင်တော့ဘူးတဲ့နော်ရုပ်လူတွေအားကောင်းတဲ့ပုံပုံများပေါ့ဟိုကြည်လိုက်ဒီကြည်လိုက်ခိုင်ပြီးတဲ့ဒီဇိုင်းနဲ့ထားတဲ့ဒီဇိုင်းနဲ့ဘာမှမမပါတော့ရေးသွားတော့တဲ့ဒီဇိုင်းပဲနော်ရေးသွားတော့တဲ့ဒီဇိုင်းပဲတဲ့အင်းသားကကိုယ်ရေးသွားတော့တဲ့ဒီဇိုင်းပဲဟိုအလုပ်ရလုပ်တော့ဒီဇိုင်းပဲလူရှိမှပဲလေဆုံးချောင်းဆုံးချောင်းလာတဲ့ခါတော့ပဲ လူမြင်ကောင်းတဲ့နေရာလေးတော့ပဲမှတ်တာတဲ့ဒါပဲလူမြင်ကောင်းတဲ့နေရာလေးတော့ပဲဘာလို့လဲသာခာမြတ်သာကျန်တဲ့နေရာမှာမှတ်တရလွတ်နေတာကိုလွတ်တော့အဲယောဂီကတော့မှတ်တယ်လွတ်နေပြီဆိုကြရတော့ပြောတယ်မလို့တော့ဘူးထိုင်လို့ရှိရင်လည်းထိုင်နေမယ်စိတ်တွေလည်းထွက်နေမယ်အိပ်ကျော်လည်းအိပ်ကျော်နေမယ်နော်ခါရဲတခုခုကဲကဲချုံနိုင်လည်းမချုံနိုင်တော့ဘူးတဲ့ဘုန်းကြီးတို့လည်းဆိုရဲဘယ်လိုကြောက်လဲမေး အဲကမ္မဏတရားလည်းယူတည်နေမှတ်တယ်တော်လည်းယူတည်မှန်မှန်နဲ့ဘုန်းကြီးပဲမေးနေတာဘယ်လိုပြောမှလဲမေးကမ္မဏတရားယူတည်မှတ်တယ်တော်မမှန်ဘူးဘုန်းကြီးပဲဘယ်လိုပြောမှလဲမေးဒါလည်းခြံအေးသူ့မိလိုက်ပေါ့တဲ့နော်အဲ့တော့ရှင်ပြတော်တရားလာကြောက်ခရေတရားကြောက်မှကြောက်တဲ့ဘုန်းကြီးတရားကြောက်မှကြောက်တဲ့ယောဂီတို့တရားကြောက်လည်းပဲထပ်တာလည်းဒါပဲကြောက်တဲ့ယောဂီကတော့သိတာပဲဖြစ်ရတော့ဒါပဲအဲ့ယောဂီကတော့သွားကြည့်တယ်မလို့ဘူး ဟောနာပင်တာလည်းတခါလဲဒါပဲတခါတည်းလည်းရှောက်တရားရှောက်မှလည်းနောက်ဆုံးတစ်ခါကျထူးတွေလည်းမတွေ့တော့တရားသွားရှောက်မှကိုကြောက်နော်တရားသွားရှောက်မှကိုကြောက်နေရအဲ့တော့တခါလဲတရားသွားမှရှောက်ဒါရှောက်ပြန်တော့လည်းပဲခါရဲကြောက်လိုက်တာတစ်နှစ်သုံးနှစ်လောက်ကြာမရှိတော့ဘာကြောင့်လဲမှတ်တာမှမတွေ့မှမတွေ့တာဟုတ်မှတ်လို့ရှိရင်တော့ပုံတွေ့တာတဲ့နော်သမားတွေကလည်းတရားမှသွားလို့ရှိရင်တရားတွေမှာအရှင်များတို့ကျုံ့တာပြောတာနော်ရှင်ပြားတို့ကတော့တရားနည်းသွားကြောက်တာဟုတ်တရားကြောက် ရှင်များတို့စီကန်းလည်းဒီနဲ့မတူလာဘူးပေါ့ဘုံတို့မသွားကြတော့သူကစီကန်းကဆက်လာရရင်9နိုင်လေးရှောက်ရတယ်9နိုင်9နိုင်မှတ်လေးလေပေါ့နော်ဒီနေ့လည်းမှာဆိုရင်သူကမနေ့ပိုင်းဆိုရင်3နိုင်ကိုလုံးပေါက်တယ်3နိုင်ပဲရောက်ရတယ်3နိုင်ပိုင်းနဲ့4နိုင်5နိုင်ရောက်တယ်4နိုင်5နိုင်ပတ်တယ်ဆိုတော့9နိုင်ပါ9နိုင်ကျော်တော့ပါဘူးလေအောင်စားတာနော်ဒါလို့ဆို6နိုင်ဆိုတော့ပြန်ရောက်ရတယ်6နိုင်နဲ့9နိုင်ဒီ7 9နိုင်တဲ့ဒီမိုးချိုးပေါ့လေ သင်္ကန်းကျော်ပေါ့လေနော်သင်္ကန်းဝဲကျတော့သွားပြီးတော့တန်းစီသုံးသပြီးကျတော့7နာရီဓမ္မရောက်ပါတယ်7နာရီနဲ့ဘုံတော့9နာရီရှိပါတယ်9နာရီချုပ်ချုပ်ပြီးတော့သွားပြီးတော့တရားကျော်ရတာဖယ်နားရမရဘူး9နာရီချုပ်တော့သွားပြီးတော့တရားကျော်ရတာဘုံကြီးကအများကြီးတော့အာ9နာရီဘလောက်မှပြီးတာ9နာရီဘလောက်မှခါလေးလဲ9နာရီဝဲကျော်လောက်မှပြီးတာပြီးတော့ဒီမိုးလေးချုပ်ပြီးပြေးတော့ပြန်တဲ့ရတာဒါပေမဲ့ရှင်တဲ့လို့ဒုသချုပ်လို့လားမသိဘူးပေါ့နော် နေတိုင်းသွားရှောက်ရတာကိုမနဲ့ကြလို့ရှိရင်ဒီတရားလျှောက်ချင်မလျှောက်တဲ့ရက်များတာကိုတရားလျှောက်ချင်တာဒီနေ့နေကြလောက်ရှောက်ရင်ကောင်းပါနော်ဒီနေ့နေကြလောက်ရှောက်မနဲ့တိုင်းမှာလျှောက်တဲ့ရက်များလိုက်တာနော်ကသွားရောက်လို့ရှိရင်လည်းစီကာဘကုန်းနဲ့ရှောက်ရတာတွေ့တယ်ရှောက်ရတယ်ဒါလည်းနောက်လူအားနာလို့သာပေါ့ရှင်များလည်းရှောက်ရတာတန်းစီပါတယ်ရှင်များတို့ကတော့ဒီလိုပဲရှောက်လိုက်တာပါပဲသိပါဘူးဘာလို့လဲရှင်များတော့တရားကြောက်တော့ မျက်စိမိတ်ပြီးတော့သွားလျှောက်တာကိုကမ္မနဲ့တရားလည်းမောမကြည့်ဘူးဘယ်လိုကိုယူလာမဲလာတာမသိဘူးဝေးလည်းမကြည့်ဘူးပတ်ကလေးနဲ့သွားလျှောက်တာကိုပြီးသွားတော့မှာပေါ့နော်ဘာဖြစ်တော့ပြီးသွားတော့မှာရှင်ပြားတို့သုံးပါးကနော်တခြားတစ်ပါးနဲ့ရှင်ပြားတွေကဆရာပြားကြီးဒီမှာရှောက်လို့ရှင်တော်သာသနာ့တာမှာဆက်လက်နေတဲ့ပုဂ္ဂိုလ်ဒီပါချက်တဲ့ဆရာပြားရဲ့လက်ခံတာကိုလက်ခံတော့ပဲရှင်ပြားတို့ကတော့နေရမှာပေါ့နော်အဲ့တော့ကျန်တဲ့ရန်တော်များတော့ဝါကျတော့ပြန်တတ်မှဆိုလာပြီးသုတ်ဆက်ကြတာကိုဒီအိမ်မှာဝါကျတော့ ဒီတဲ့ပုဂ္ဂိုလ်လာနှုတ်တယ်ကိုလိုလေးတစ်ပါးအတွက်လာနှုတ်အရှင်ဘုရားဝါလည်းတော့အရှင်ဘုရားတရားကြောက်တယ်နားတော်နေလို့ဘုရားအရိုးကမ္မဋ္ဌာန်းဟုတ်ကြီးတယ်လူနေရာလူရတာအရှင်ဘုရားနောက်ကနေကြောက်နေရာလူရတာသူရောက်ပါတယ်သူတန်တာပြစ်တာရှင်ဘုရားတရားကြောက်တာဘုရားနားတော်တော့ကောင်းလိုက်တာသူကတော့ခိုင်လုံးတယ်တော့မသိဘူးရှင်ဘုရားတရားကြောက်တာဘုရားနားတော်တော့ကောင်းလိုက်တာရုပ်လိုယောဂီတွေဘုန်းကြီးအာယောဂီတွေအားလုံးကရှင်ဘုရားတရားကြောက်တာနားတော်နေလို့ နေရာလူရတာတဲ့ရှင်ပြနောက်ကသတ်တင်လူရလို့နေရာလူရတာသူပြောမှာပဲလို့ကြားတာနားတော့ကောင်းလိုက်တာရှင်ပြတကယ်တရားမှတ်တယ်တကယ်ရှင်ပြတော့မှတ်တယ်လို့ပြောတယ်သီကပတ်ကုန်းနဲ့တကယ်ပြောနေတာဟုတ်နော်အဲ့မှာရှင်ပြနောက်တော့ကမ္မနဲ့ဆရာပြစာနဲ့ဖတ်ပြီးတော့စာနဲ့ပြောတာမှနည်းနည်းလူတွေငါလျှောက်တာမှငါတို့ရဲ့ဘုရားရဲ့မှာတော်တော်ပူပြည့်စုံတာပဲလို့တော့စာနဲ့ဆိုတာရေကုန်ရပြောတာတမားလေလူကအောင်မေးရတာစာနဲ့တော့လေရေကုန်ရပဲ နော်ဒါလည်းပြောတာဓမ္မရေးအဲ့တော့ကတော့ရှင်ပြလျှောက်လို့တွေ့ရတရားတွေကတော့ပိုပြည့်စုံတာလို့ရှင်ပြတော့တော့တော့အဲ့လိုပေါ်လေဒီစာရင်ဘက်တော့အဲ့လိုအောင်မင်းပြီလားနော်အဲ့တရားမှတ်တယ်ဆိုတာလည်းဒါလည်းရှင်ပြလို့မှတ်တော့ပေါ့နော်ဒီပတ်လိုက်တဲ့တရားအတွက်မှလည်းသဘောပေါက်ပါဟောင်းတာပြင်တာအတော်မလိုပဲသူသိကြတာသူကမမှန်လို့ရှိရင်ကိုယ်ဖောင်းတာလို့သာသုံးနေတာပိန်တာရောက်သွားလို့သွားပိန်တာလို့သာသုံးနေတာဖောင်းတာရောက်သွားလို့သွား ။ဟောင်းတဲ့ပေလို့သာတို့တွေကစိတ်ကဝေရောက်ရောင်းနဲ့တော်တော်မလွယ်တဲ့ကိစ္စသိကြတာမမှိုက်တော့မလွယ်ဘူး။ငါမှတ်ပါလို့မှတ်တာ။အာဘိုင်းဘယ်လည်းတော်တော်ချောနေတယ်မှတ်တာမှတ်တော့တော်ပြီးသွားတယ်။မိသွားတော့ကိုယ်ကိုတော်တို့တဲ့လို့ထင်သွားတာဟုတ်နော်တို့တဲ့လို့ထင်သွားပြီးတော့တတိယမှတ်လိုက်တာ။မိုင်းမိုင်းမိုင်းဘာသွားလို့ဆက်။ငါမှတ်ရမှာမဟုတ်နဲ့။ဟောင်းတဲ့ပေနာတွေကသိသွားလိုက်ကြီးသွားလိုက်ဒါတွေစဉ်းစားနေတာကိုကိုယ်ကအဟောကမျက်လုံးတော့အဲ့နဲ့ပွင့်သွား ဒီတိုင်းသာတက်ပါလိမ့်ကျွန်တော်တရားမလွယ်ပဲကိုပြန်ပြီးတော့အတွေ့အကြုံမှုတွေအတော်များတာပဲပတ်တာနဲ့နဲ့တွေ့ရတဲ့နာရီကများနေတာလို့ဘာကြလဲအောင်းမိပဲကြလဲအဲ့ဒီလေးကိုတတ်မှာပဲသဘောပေါက်သွားတာအာတိချမှတ်ပါပြန်မှတ်ပြန်မှတ်တော့တိုးတက်သွားပြန်ရောတိုးတက်သွားတော့အဲ့ဒီမှာတဏှာလုံးကိုတော်တော်ကိုအမှတ်နေနေတာအမှတ်ကိုမလုပ်ဘူးလို့ထင်တာနော်နောက်တော်တော်ကောင်းလာတာပါဟောဒါအဲ့ဒီကသမာဓိရဲ့သွားကြောင့်အမှတ်တယ်လို့လို့တကယ်တော့ မှတ်မလို့ဘယ်နဲ့မှတ်နိုင်တယ်ဆိုတာတော်တော်မလွယ်တဲ့ကိစ္စကိုလို့တရားလေးတော်ပေါင်းသွားကိုလည်းကံတန်းပြပြီးတော့မှကိုယ်သဘောပေါက်သွားတာကိုတဲ့နော်အဲ့မှာလည်းတော့အမှန်တရားပြီးဖို့အတွက်ဘလို့အမှန်ဖို့တော့တော်တော်မလွယ်တဲ့ကိစ္စနော်ဒီတိတဝါလေးမရှိဘဲနဲ့ဝိရိယမရှိဘဲနဲ့မလွယ်ဘူးတဲ့ရမလို့ချိုယောဂီမှတ်တာမှတ်နေတာခြံအိတ်သူမယားတဲ့နော်ဓမ္မနိုင်ငံမှာတရားမှတ်နေရတယ်နော်ဓမ္မနိုင်ငံမှာတရားမှတ်နေတာမှတော့ရိုးရိုးတရားမှတ်နေတာရိုးရိုးနိုင်ငံမှာသိတဲ့ဉာဏ်ပဲဆိုတော့ မြန်မာနိုင်ငံမှာကိစ္စတော်ငြိမ်းတဲ့ပုဂ္ဂိုလ်ပြန်ပါအကာဒီကိစ္စမငြိမ်းဘူးနော်တရားမှလို့လာရတော့ကိစ္စတွေငြိမ်းမယ်ဆိုရင်ကိစ္စငြိမ်းတဲ့ပုဂ္ဂိုလ်တွေတော်တော်များပါသို့တော်လည်းပဲချော်မှတ်နော်တရားချော်မှတ်လော်မှတ်ဟောဒီဒီလိုပဲမှတ်အဲ့တော့တရားရဲ့သဘောဝလည်းသိမသိတော့တရားတရားတို့တယ်ပြုတယ်လည်းမသိဘူးတရားရည်သာသွားမှတ်လို့ခြေပြေးလေးလုပ်ခြေပြေးလေးသွားခြေပြေးလေးစားဒါပဲလို့တရားနဲ့ဟာတော့ကိစ္စကို ဟိုကသိတာလည်းမတွေ့ဘူးဖြစ်တာလည်းသိတာလည်းမသိဖြစ်တယ်လည်းသိတာလည်းမမြင်မမြင်တော့မှတဲ့နော်ဒါကြတဲ့တရားမှန်မှန်လည်းဂျာအိတုမရာအိတဲ့ရုပ်လိုရရမှလည်းသိတယ်ကြာကြီးတဲ့နော်အကြာကြီးနဲ့လောဘလည်းသောမတတ်နိုင်ဒေါသလည်းသောမတတ်နိုင်မောဟလည်းသောမတတ်နိုင်နေချက်ကုန်တာတဲ့ဘာကြောင့်လဲဆိုတော့တရားမှန်တဲ့ကမှာလူရင်းရအောင်မမှတ်နိုင်လို့တဲ့လူရင်းမြောက်တာတော့အကြောင်းနေမျိုးမျိုးပေါ်ကတော့ဟိလိုတဘာမရှိလို့အိန္ဒိယမကောင်းဘူးအိန္ဒိယမကောင်းတဲ့တော့သီလမကောင်းဘူး ဒီလာမကောင်းတဲ့သမာဓိကမကောင်းဘူးသမာဓိမကောင်းတဲ့တော့ဖြစ်ဖြစ်ကိုမမြင်တာတဲ့ကြောလေလူသေးမပတ်လို့ဒီကြောလေဒီမလမ်းမမပတ်လို့ဒီကြောလေဆရာသမားကောင်းကိုမရလို့နော်ဆရာသမားကောင်းကိုမရလို့ကိုဒီကြောလေပဲဉာဏ်ရည်နဲ့မပြည့်စုံလို့တဲ့တရားစရာဉာဏ်နဲ့မပြည့်စုံတဲ့အကြောင်းမျိုးမျိုးတော့ချောနေရတာအဲ့တော့မိမိအဲ့ဒါရပြည့်စုံမယ်ဆိုရင်တဲ့နော်ဒါတွေရနိုင်တာအဲ့မြတ်ပါဗျာဓမ္မသမားရိသာသရိဓမ္မသမားရိ ဝိပါဏတဟတုပနိတံဟောတိသာဘူရဏနာဒသနံတမတမာလေးမရှိဘူးဆိုလို့ချင်းတမတမာလေးပြတ်သွားလို့ချင်းအမှန်တိုင်းမြင်တဲ့ဉာဏ်တွေလည်းပဲမရနိုင်တော့ဘူးတဲ့အမှန်တိုင်းမြင်တာပါလေရုပ်တရည်ဖြစ်ဖြစ်ကိုအမှန်တိုင်းမြင်တဲ့ဉာဏ်မဖြစ်နိုင်တော့ဘူးတဲ့ဘာလို့ကိုယ်စိတ်ကဒီအာနဲ့ရောက်ပါကိုမရောက်ဘဲရုပ်တရည်ဖြစ်ဖြစ်ဘယ်လိုမြင်မလဲနော်ဒီနေ့ရောက်လို့ချင်းပူရာကြီးတာတောင်းတာတင်းတာနော်ငွေရာလေးတဲ့ဒါတွေတွေ့တာပဲနော် ကိုက်တာကဲတာတွေစိတ်တွေထွက်တာတွေဒါတွေကဘာမှတရားမှပြဿနာမရှိဘူးဒေါဘဖြစ်တဲ့စိတ်တွေဒေါသဖြစ်တဲ့စိတ်တွေမောဟဖြစ်တဲ့စိတ်တွေနောက်ကိလေသာဖြစ်တဲ့စိတ်တွေဒါတွေကဘာမှတရားမှပြဿနာမဟုတ်ဘူးတဲ့တရားကဒါတွေရှိရတာကိုတရားကအကုသိုလ်စိတ်တွေကုသိုလ်စိတ်တွေဒီလိုရှိရတာတဲ့နော်ကုသိုလ်စိတ်တော်မှာလောကုတ္တရာကုသိုလ်စိတ်တဲ့နော်အဲ့ဒီစိတ်ကိုရှိတာမဟုတ်ဘူးမိမိကလောကီကုသိုလ်စိတ်တွေအကုသိုလ်စိတ်တွေဒီလိုရှိရတာကို ဒါတချို့လည်းမသိတော့တရားတော်ကလာလို့ရှိရင်ကပုံလို့ပဲဒါပဲလို့ရှင်တောင်းတာလို့ရှင်အဲ့လိုစိတ်တွေကျွတ်လို့မသိဘူးနော်ဒီစိတ်ဓာတ်ဥပဒနာမှာလက်တော်ပြရှင်းပြတာဟာသရကမစိတ်ဓာတ်သရကစိတ်ဓာတ်ဒီပဒါနာတိနော်ဝိဒါရကစိတ်ဓာတ်ဝိဒါရကစိတ်ဓာတ်ဒီပဒါနာတိသာရဏစိတ်ဓာတ်သာရဏစိတ်ဓာတ်ဒီပဒါနာတိနော်လောဘဖြင့်လောဘစိတ်ဓာတ်တွေသိနေရဒေါသဖြင့်ဒေါသစိတ်တွေဖြစ်နေသိနေရတာ ကိလေသာစိတ်တွေဖြစ်နေကိလေသာစိတ်တွေဖြစ်နေသိနေရတာကာမဂုဏ်စိတ်တွေဖြစ်နေတဲ့ကာမဂုဏ်စိတ်တွေဖြစ်နေတာသိနေတာကိနာမိတ်တာဖြစ်နေတာကိနာမိတ်တာစိတ်တွေဖြစ်နေတာကိုသိနေတာနော်စိတ်တွေပြည့်နေတာစိတ်တွေပြည့်နေတာသိနေတာနောင်တတွေပူပန်နေတာသိနေတာစိတ်သွင်းနေတာသိနေတာဒါတရားတွေပဲဒါတွေရှုတာနော်အခန္ဓာဝတ္တောင်းလာတင်တာတွေပေါ်လာရှုတာဒီကတရားသူကအကောင်းကြီးရှုပ်လို့တင်တာမဟုတ်ဘူးတရားသာကကုသိုလ်အကုသိုလ်စိတ်တွေရှုတာတဲ့လောကီကုသိုလ်နဲ့နော် အာလောဘဒေါသမောဟစိတ်တွေရှုတာပဲခန္ဓာကိုယ်ကိုရှုတာပဲနော်ခန္ဓာကိုယ်ရပါလေတကြီးလေးပါလေပထဝီအာဘောဒီသောဝါရောခန္ဓာကိုယ်ရပူလိုက်အေးလိုက်နာလိုက်ကြလိုက်ကိုင်းလိုက်ခဲလိုက်တောင်းလိုက်ခြင်းလိုက်ဒါတွေပဲဒါတွေရှုနေတာအဲ့ဒါတွေရှုရမှာနော်အဲ့ဒါရှုနေတာဒီဒီတိကအမှန်တိုင်းတွေ့နေတာတဲ့နော်အဲ့ဒါလည်းရှုနေနိုင်မှာမိမိကတရားတွေ့နေတာတဲ့ ရဝရဏနတတေအတရိရဝရဏနတတဝိပါဏတဟတုပနိသောဟောတိနေဝိတာဝိတာကောတဲ့အဲ့လိုအမှန်တိုင်းဖြစ်ပြတဲ့ဉာဏ်တွေမရဘူးဆိုရင်တဲ့နေဝိတာဝိတာကတဲ့ဒီယုတ်ဉာဏ်တွေပေါ်မှာညီးငွေတဲ့ဉာဏ်တွေနော်လောဘတမောဟကင်းတဲ့ဉာဏ်တွေမရနိုင်ဘူးတဲ့နော်ဘုရားတရားရှုတာကတော့လောဘတမောဟကင်းအောင်ယုတ်ဉာဏ်တွေပေါ်မှာညီးငွေအောင်လို့ဒီလိုရှုရတာကိုဘာကြောင့်ညီးငွေအောင်ရှုရတာလဲ ဒုက္ခတွေဆိုတာဘုံတော့ဖြစ်ပြီးတော့ပြည့်တော်ပြီးတော့ကြောက်နေတာပဲလေပြင်းကြီးပဲဖြစ်ဖြစ်တဏှာကြီးပဲဖြစ်ဖြစ်ရုပ်ရှင်မင်းသားမင်းသမီးတွေဖြစ်ဖြစ်ဘုံကြီးတဲ့ဆရာတွေဖြစ်ဖြစ်ရုပ်တွေဘလောက်ပဲလားတွေဖြစ်ဖြစ်ဒီပုဂ္ဂိုလ်ရုပ်နဲ့ဖြစ်ပြနေတာပေါ်ပြောက်နေတာကိုသိသွားတဲ့ရုပ်နဲ့ကတရားကြီးပြီးပြောရတာတဲ့ဟောဒီတဲ့ပြုတ်ပြတော့ဘာမှသာယာညာမကောင်းဘူးတဲ့ဒီသားတော်ကောင်းတဲ့ပုံမှာဘုရားတွေ့တာနေတာဟိုအဲ့ဒါရဲ့တွေ့တာမှုတွေပြင်အောင်လို့ရှိရတော့ ယုံနာလေးကဖြစ်တဲ့ကိုတွေ့သွားရင်တွေ့တာမှုတွေဆိုတဲ့တရားတွေကရော့ရော့လာတာတဲ့နော်ညီငွေတဲ့ဉာဏ်တွေယုံနာလေးပေါ်မှာညီငွေတဲ့ဉာဏ်တွေကရော့ရော့လာယုံနာလေးပေါ်မှာညီငွေတဲ့ဉာဏ်တွေဉာဏ်သာဖြစ်လာတာတဲ့နော်အဲ့တော့အဲ့လိုဉာဏ်သာဖြစ်လာမှလည်းဘုန်းတော်ကတရားကြီးမှတဲ့အကျိုးတဲ့နော်တွေ့တာကိုလူတွေကဘာကြောင့်ဒီလိုရှင်းနေတာလဲယုံနာလေးပေါ်မှာတာယာမှုအားကောင်းနေလို့ပေါ့ယုံနာလေးပေါ်မှာမညီငွေနိုင်လို့တဲ့ဒါပေါ်မှာတွေ့တာသမီးပေါ်မှာတွေ့တာ စီးပွားပေါ်မှာတွေ့တာတရားမှာသိတယ်သို့တော်လည်းပဲဒီတွေ့တာမှုတွေမရနိုင်ဘူးတဲ့ဘာကြောင့်လဲဆိုတော့ဆွဲလန်းနေရဘူးနော်အဲလိုလို့တရားသိတဲ့အခါကျတော့ဒီဟာဒီရုပ်နဲ့ရဲ့ဖြစ်တဲ့ကိုတွေ့မယ်ရုပ်နဲ့ရဲ့ဖြစ်တဲ့ကိုတွေ့ရင်နော်မိမိညီမွေးတဲ့ဉာဏ်တွေဖြစ်မယ်နော်ဒီပေါ်မှာတရားနဲ့ဆွဲလန်းတဲ့နော်ဒီဉာဏ်နဲလာမယ်ဒါဆွဲလန်းတဲ့ကိစ္စတွေနဲလာမယ်တဲ့နော်ကြောင့်မလို့မိမိကသမာဓိမဖြစ်ရင် အမှန်နဲ့မြင်တဲ့ဉာဏ်တွေယုံနဲ့ဓမ္မတွေဆိုတာဖြစ်ပြနေတဲ့ဉာဏ်တွေဆိုတာမဖြစ်နိုင်ဘူးယုံနဲ့တွေကဖြစ်ပြနေဖြစ်နေတာပဲလို့လည်းအမှန်နဲ့သိတဲ့ဉာဏ်မရရင်ငြင်းငွေတဲ့ဉာဏ်နဲ့တာယာသုလနဲ့ဉာဏ်တွေမဖြစ်နိုင်ဘူးတဲ့နော်ဒါသုလနဲ့ဉာဏ်တွေမဖြစ်နိုင်ရင်နေဝိဒဝိရာဝိအသတိနေဝိဒဝိရာဝဥပါဒတာဟဥပါဒိသောဥပ္ပတိညာတတသနာတဲ့လွတ်မြောက်တဲ့ဉာဏ်ဆိုတာမဖြစ်နိုင်တော့ဘူးတဲ့လွတ်မြောက်တဲ့ဉာဏ်ဆိုတာဘာလဲဥပ္ပတိညာတတသနာလွတ်မြောက်တယ်ဆိုတာဘုံတို့က ကိုယ်ခန္ဓာကိုယ်ကိုဆွလန်းတဲ့ဥပါဒဏ်ကနေလွတ်မြောက်တာနော်ဒီခန္ဓာကိုယ်ကြီးပေါ်မှာตายရတဲ့ကိလေသာကနေလွတ်မြောက်တာနော်ဆွဲလန်းတဲ့ဥပါဒဏ်နဲ့လွတ်မြောက်တာตายရတဲ့တဏှာနဲ့လွတ်မြောက်တာအဲ့လိုလွတ်မြောက်သွားတော့ဝိမု ക്തി ဆိုတာဘာလဲဆင်းရဲနဲ့လွတ်မြောက်သွားပြီတဲ့ဘုရားအမှန်တိုင်းမမြင်လို့ရှိရင်နော်ညီငွေရဲ့ဉာဏ်ကြီးမဖြစ်နိုင်ဘူးညီငွေရဲ့ဉာဏ်မဖြစ်နိုင်ဘူးဆိုရင်ဘယ်လွတ်မြောက်နိုင်လဲ လွတ်မြောက်နိုင်တာတဲ့လွတ်မြောက်နိုင်တာကတော့အမှန်တန်တွေ့ရင်ဒီခန္ဓာကိုယ်ပေါ်မှာဆွဲလဲမဆွဲလဲတော့ဘူးတာလဲမตายရတော့ဘူးမဆွဲလဲမตายရရင်လွတ်မြောက်သွားပြီတဲ့ဒါကြောင့်ဘုံဝင်တဲ့တွဲတယ်သဘောလို့လူလောကကြီးကချစ်ကြဘူးအချစ်ရှိလို့မုန်းရှိတာပဲအချစ်မရှိရင်မုန်းမရှိတော့ဘူးတဲ့မုန်းအချစ်မရှိရင်ဒါလွတ်မြောက်သွားတယ်လို့ခေါ်တာပါပဲလွတ်မြောက်တယ်ဆိုတော့လွယ်လွယ်လေးပဲ ဘုန်းတော်ကရှင်းကြတယ်မုန်းကြတယ်ဆိုတာကရှင်းရှိနေလို့အမုန်းရှိတာရှင်းနေတဲ့ပုဂ္ဂိုလ်ဒီဘယ်လက်လိုက်အောင်ပါပဲနော်ဒါကြောင့်လို့ဘုန်းတော်ကြီးပါတယ်ကြည့်ကြည့်ပေါ့လူသားတွေကြည့်ကြည့်လမ်းအချစ်တရားကြောင့်ဘာလို့ကိုယ်ဒီလိုချစ်တာကိုကိုသားကိုချစ်တယ်ကိုသမီးကိုချစ်တယ်ကိုလင်ကိုချစ်တယ်ကိုသတိကိုချစ်တယ်ကိုအမေကိုချစ်တယ်ကိုအမေကိုချစ်တယ်ကိုညီမောင်မကိုချစ်တယ်ကိုဆွေမျိုးကိုချစ်တယ်ကိုမိတ်ဆွေကိုချစ်တယ်တော့ချစ်ကြောင်မလို့ဒီခုဖြစ်လာလို့ရှိရင် ဩသူကမုန်းတာမုန်းသွားတယ်နော်ခုဖြစ်လာလို့ရှိရင်မဖြစ်လဲချစ်တော့နောက်ဆုံးတော့လည်းပဲမုန်းဆိုတာဖြစ်လာတာပဲလေနော်အများကြီးလည်းပဲချစ်တာနေတော့တော့မုန်းတာပဲမုန်းလို့မချစ်တဲ့ပုဂ္ဂိုလ်များဘယ်လိုမှမုန်းမရဘူးလေနော်မုန်းမရဘူးတဲ့နော်အဲ့တော့ချစ်တဲ့သာတော့ဒီလိုမချစ်တဲ့ပုဂ္ဂိုလ်လည်းမုန်းတာပဲဗျာဒါတော့ချစ်တဲ့သာကဘုရားလည်းပထမဆုံးကအခြေခံတာပုဂ္ဂိုလ်ကိုချစ်တာကိုနော်ပုဂ္ဂိုလ်ကိုချစ်တော့ ကိုလူကိုမုန်းတာကိုကိုချစ်တာပါလဲကိုကိုချစ်တယ်ကိုအယူဆကိုချစ်တယ်ကိုရဲ့ idea ကိုချစ်တယ်ဆွဲလန်းတယ်ဆွဲလန်းတော့ကိုအယူဆနဲ့မတူတဲ့ပုဂ္ဂိုလ်မုန်းတာအဲ့ဒီမုန်းတရားကြီးဘယ်လာလဲဆိုတော့တဏှာဆိုတဲ့ရှင်းရှင်းတရားပါနော်လောဘဆိုတဲ့တရားနေလာတာရသက်တော်မြတ်သမုဒိယသစ္စာဘုန်းရဲ့ဆင်းရဲအကြောင်းဒီနော်သမုဒိယသစ္စာတဲ့အကြောင်းကတော့လောဘတဏှာပဲနော်ဘုန်းတို့လူလိုမုန်းတာဘယ်နေလာလဲ ချစ်ကနေလာတာအမုန်းဆိုတာကချစ်ကနေစတာဘယ်သူ့ကိုချစ်တာလဲကိုယ့်ကိုချစ်တာနော်ကိုယ့်အိုင်ဒီယာကိုချစ်တာကိုယ့်အတွေးကိုချစ်တာကိုယ့်ရုပ်နာကြီးကိုချစ်တာနော်အဲ့လိုပြီးသွားတဲ့အခါကျတော့ကိုယ့်အိမ်ကိုချစ်တာကိုယ့်သားသမီးကိုချစ်တာကိုယ့်စီးပွားကိုချစ်တာကိုယ့်မိဘကိုချစ်တာဒီကနေချစ်ကနေလာလိုက်တာဒီတော့တော့အမုန်းတွေဆိုတာလာတာဒီအမုန်းတရားတွေအစသည်အချစ်ကနေလာတာပဲ အချစ်ရှိနေတဲ့၍မုံတရားတွေရှိနေမှာမုံတရားတွေရှိနေ၍ဒီဝိမု ക്തി ဆိုတာမဖြစ်နိုင်ဘူးဘုန်းကြီးတွေလည်းထို့လူပဲဒါဘုလိုတရားတော်ရတယ်လည်းကြည့်မယ်ဆိုရင်စိတ်ဝင်စားစရာကောင်းတာပဲဘုန်းကြီးတွေရှင်ပြားတော်သားလည်းနှုတ်ဝတ်တော်တယ်လည်းသူတို့လည်းဝိမု ക്തി ဖြစ်သွားတယ်မဖြစ်ဘူးဘုန်းကြီးတွေလည်းချစ်တာပဲသူတို့လည်းချစ်တာသူတို့တရားဓမ္မချစ်တာပဲတော့ကိုယ်လူလည်းတန်းတဲ့တရားဓမ္မချစ်တယ်ကိုယ်မလူလည်းတန်းတဲ့တရားဓမ္မကြောင့်မချစ်ဘူးတဲ့ကြောင့်မလို့ဘုန်းတော်မှာချစ်ကနေစလာလိုက်တော့ရွာတွေမှာဘုန်းကြောင့်တွေသုံးကြောင့်စီသုံးကြောင့်ပွဲတာပဲ ဘာလို့တော့ तू ကကိုယ့်လူကတန်းကထောက်ပံ့မှဒီကာမဘဝလူကနေပြီးတော့နော်ဒီလူနဲ့မိတ်ဆွေဖြစ်ရတာကိုအဲ့လိုမိတ်ဆွေဖြစ်တော့ကိုယ်နဲ့မပတ်သက်တဲ့ပုဂ္ဂိုလ်များကြောင့်ဘုံတရားတွေပွားလာပြီတဲ့နော်ဒါကြောင့်မလို့ဘုံတို့တကယ်စိတ်ဝင်စားတဲ့အကောင်းတဲ့အချက်ကတော့ဘုဒ္ဓမြတ်စွာဘုရားသာသနာတော်ကလည်းမြန်မာနိုင်ငံမှာအချက်တရားတွေဘုံတရားတွေရော့လာတော့ဘာမှမပြောဘုရားသာသနာတော်ကလို့ကံကံရဲ့အကျိုးတရားကိုယုံကြည်တာမှအပ ကျန်တဲ့အချက်တရားမုံတရားတော့မု슬င်နိုင်ငံတွေလည်းပဲဘာမှမကွာဘူးနော်ဒီချက်ကနော်မကွာဘူးတဲ့ဘာကြောင့်မကွာလဲဆိုတော့လူသားတိုင်းကဒီလောဘဒေါသမောဟရှိတာမု슬င်မှာလည်းရှိတာပဲခေတ္တမှာလည်းရှိတာပဲခေတ္တမှာလည်းရှိတာပဲဗုဒ္ဓဘာသာမှာလည်းရှိတာပဲအဲဗုဒ္ဓဘာသာမှာဘုန်းတော်ကအချက်တရားအကြောင်းတရားဆိုတာလူရတရားလောဘတရားဆိုတာအကြောင်းပဲသင်းချင်းအကြောင်းပဲအဲ့ဒီအကြောင်းကိုဘုန်းတော်မြင်လည်းမမြင်ဘူးတွေ့လည်းမတွေ့ဘူးပယ်လည်းမပယ်နိုင်ဘူး မပြေမနဲ့မပြေမတို့မပယ်နိုင်တဲ့ကြောင့်လေဘုံကြီးဘယ်နှဝါပဲရရလက်ချက်ဘယ်နှဝါပဲရရတရားအားထုတ်လို့လောက်ပဲကြာအားထုတ်လို့အချက်တရားအမုန်းတရားမပယ်နိုင်တဲ့ပြည့်တော့ဆင်းရဲဆိုတာရှိနေဦးမှာအမုန်းတရားတွေရှိနေဦးမှာပဲနော်အမုန်းတရားတွေရှိနေပြီဒီဝိပုဒ္ဓိတရားဆိုတာမဖြစ်နိုင်ဘူးတဲ့ဒါပဲနော်ဒါပဲဝိပုဒ္ဓိပြုလို့ဆိုတာကဘုန်းတော်ကဘယ်အနေစလာတာလဲနော်တရားတို့တဲ့ကံမှာလည်းဟိတုတ္တမနေလား ။သီလဓမ္မရှိရင်အိန္ဒိယကောင်းမယ်အိန္ဒိယကောင်းရင်သီလကောင်းမယ်သီလကောင်းရင်သမာဓိကောင်းမယ်သမာဓိကောင်းရင်မိမိရဲ့ယုတ်တန်ရဲ့ဖြစ်တဲ့ကိုမြင်မယ်ယုတ်တန်ရဲ့ဖြစ်တဲ့ကိုမြင်ရင်လောဘဒေါသမောဟတွေရောမယ်ပယ်မယ်ညီငွေတဲ့ဉာဏ်တွေဖြစ်မယ်ညီငွေတဲ့ဉာဏ်တွေဖြစ်လို့လောဘဒေါသမောဟရရင်နောက်ဆုံးတော့မိမိကဝိပုဒ္ဓိဉာဏလွတ်မြောက်မှုတဲ့ချမ်းသာခံစားရမှာတဲ့။ဘောခံစားရမှာလွတ်မြောက်မှုတဲ့ချမ်းသာလွတ်မြောက်သွားပြီ တဲ့နော်လွတ်မြောက်သွားပြီတော့ဘလို့လဲဒီခန္ဓာကိုယ်ကြီးငါမပိုင်ဘူးငါမဆိုင်ဘူးငါမပိုင်ဘူးဒီဥဒ္ဒရာရဲ့ဒီဖြစ်တော့ပြပေါ်ပြီးတော့ပြောင်းနေတာငါလည်းဒါတွေလုံးဝတားလို့မရဘူးနော်ရုပ်လို့ဒါတွေဝင်ရက်လို့လည်းမရဘူးတားလို့လည်းမရဘူးတားလို့မရရင်ရက်လို့မရတဲ့တရားတွေသူ့ကသူဖြစ်သွားတယ်လို့သိသွားတဲ့အခါမှာခန္ဓာကိုယ်ကြီးကခန္ဓာကိုယ်ရဲ့ပေါင်းပြန်လို့ဘူရာကြီးတဲ့နာရာကျင်နာကြိုက်တာခဲတာဝေယမနာမတရားမာရီ တွေးတော့တော့ဘူးလို့လည်းမရတော့ဘာလို့လည်းမရတော့ကြောက်လို့လည်းမရတော့ဒါကိုလွတ်နိုင်သွားတယ်ခေါ်တာကိုကိုကိုတော်မှတွေးတော့ပူပန်လို့မရတော့ဘူးဆိုရင်တော့သူများလည်းပဲဒါလွတ်နိုင်သွားပြီဒါကသမာဓိကိုကိုလွတ်နိုင်ပြီးစိုးစားတာကိုသမာဓိကိုရဲ့လွတ်နိုင်တဲ့အဖြစ်အပျက်တွေမြင်သွားလို့လွတ်နိုင်သွားရင်နော်လွတ်မြောက်သွားရင်သူများလည်းပဲတွေ့တာလို့မရတော့ဘလောက်ပဲဖြားရောင်ဖြားရောင်ဘယ်လိုပဲနော်သိမ့်သိမ့်ပဲ ဒီထဲပါလို့မရတော့ဘာကြောင့်လဲဆိုတော့ဒီတရားတွေတန့်သွားပြီလွတ်မြောက်သွားပြီကိုနော်မြတ်စွာဘုရားကြီးလေနော်မြတ်စွာဘုရားလွတ်မြောက်သွားတော့ဘာဂာတိဘုံလေးမှာဘာဂာတိဘုံသားကြီးကသူသမီးကလည်းလုံနိုင်ချောလာတော့ခါရမြတ်စွာဘုရားတွေ့တဲ့အခါကျမြတ်စွာဘုရားသူ့ရူပကာယနဲ့လုံနိုင်တဲ့လေနော်မြတ်စွာဘုရားလည်းတာတာကိမင်းသားလာတာကိုသူသမီးနဲ့လုံနိုင်တဲ့တော့ဆိုပြီးတော့နော်ခါရသူသမီးနဲ့ပေးလာကိုလျှောက်တာပဲမြတ်စွာဘုရားနော်ဒါကြတဲ့ လုံးလုံးဝဝကိုပယ်ထားလိုက်တာဒါလည်းတာမပုတ်တွေကိုကြည့်လိုက်တာနော်လာပြီးတော့ပုတ်မြန်လာဆက်လို့ချင်းချောချောလှလှလေးကားလေးလည်းရှိတယ်တက်ကြီးလည်းရှိတယ်ချမ်းလည်းချမ်းသာလည်းဆိုရင်တော့မလေးဘာပဲဖြစ်ဖြစ်ဘာသာမတူတာလူတာပါထားလို့ဒီဘွားလေးမကောင်းသားခြင်းတဲ့တခါလေလူကျင်ကြတာတဲ့နော်ဟောတကယ်လို့ကြတဲ့ပုဂ္ဂိုလ်ကြတဲ့ဆင်းရဲကြီးကိုတဲ့နော်ဆင်းရဲကြီးတော့မလိုချင်တော့ဘူးမြတ်စွာဘုရားတော့ဒီမလိုချင်တော့ဘူးလေနော်မလိုချင်တော့ဘူးဆိုတော့တကယ်လွတ်မြောက်သွားပြီတဲ့နော် အဲ့တော့ဘုန်းတော်တွေသာသနာတော်နဲ့ကြုံတွေ့ရပြီမဲ့လို့တဲ့နော်ဒီလွတ်တော်ကိုရုံးတာမှုဆိုတာကကိုယ်ကတကယ်လည်းအသိရှိမှာတကယ်လည်းမိမိကဆင်းရဲနေတယ်လို့တဲ့ခံစားရမှာလို့တဲ့နော်နေရနေတဲ့ဘုန်းတော်တွေလည်းဉာဏ်ကြားအန်သာပြည့်ပြည့်လာတဲ့ဘဝသာမောဟဖြစ်တယ်အလုံးနဲ့ဆင်းရဲတွေကိုနော်ဘုံနေရတာဆင်းရဲတာနော်ချစ်နေရတာဆင်းရဲတာမသိရတာဆင်းရဲတာနော်မခေါ်နိုင်လို့ဆင်းရဲတာမပြောနိုင်လို့ဆင်းရဲတာ အစားတော့ရှားနေရလို့ဆင်းရဲတာနော်သူနဲ့တကားနဲ့ကပြန်ချင်ရလို့ဆင်းရဲတာဆင်းရဲမျိုးမျိုးပဲဆွဲလန်းနေတာနော်ဆွဲလန်းနေတာမျိုးသမီးဆွဲလန်းလို့ဆင်းရဲတာနော်အမျိုးသားဆွဲလန်းလို့ဆင်းရဲတာတဲ့နော်ကိုဖြစ်တဲ့နာမည်ဖြစ်လို့ဆင်းရဲတာနော်ကိုလိုချင်တာတွေများလို့ဆင်းရဲတာဆင်းရဲမျိုးတွေဆင်းရဲနေရတာလေနော်ဒီတရားတော်လေးအားထုတ်ရင်ဒီဆင်းရဲလုံးဝနေတာပဲသို့တော်လည်းဒီဆင်းရဲကိုဆင်းရဲမှမသိလို့ဒီဆင်းရဲမှာလုံးဝ နုံတက်တဲ့ပုံကိုယ်ရှိတာနော်ရှင်းကိုရှင်းမသိလို့ကရုံးကနေတော့လည်းတကလည်းဉာဏ်မမီလို့ဝိရိယမမီလို့ရှင်းရတဲ့ထဲမှာပဲရုံးကနေရတာလည်းဒါလည်းရှိတာပဲနော်ရှင်းမလည်းသိတယ်ဉာဏ်လည်းမီတယ်ဆိုရင်တော့မြတ်စွာဘုရားတရားတော်ကအမှန်တိုင်းဝန်ခံရတာပဲနော်ဒီတရားတွေကလွတ်မြောက်သွားဖို့ဆိုရင်နော်လွတ်မြောက်သွားလို့ဆိုရင်ဖြစ်ဖြစ်တဲ့ကိုမြင်ဖို့ကဗရဏပဲနော်အဲလူမျိုးမျက်နှာပုံစံလည်းတော့ခက်တာပဲ မြတ်စွာဘုရားကြားလို့ဖတ်ကြည့်လို့မြတ်စွာဘုရားသောတာပန်တက္ကရာကနာဂံယန္တာဆိုတဲ့ခဏခဏတော့မမရှိပါဘူး။ဘာလို့ဆိုတော့သောတာပန်တက္ကရာကနာဂံဆိုတာတရားထုတ်လို့ရတဲ့အကျိုးတွေကိုတက္ကရာကဝိသိကိတာပယ်နိုင်တယ်တဲ့နော်။လောဘဒေါသမောဟတွေပယ်နိုင်တဲ့အတွက်ကြောင့်မို့လို့ထပ်ပြီးတော့နေပါသွားတဲ့အတွက်ကြောင့်မို့လို့ငါးပါးသီလဒုံနာအဲ့လိုငါးပါးသီလဒုံသွားတာတက္ကရာကဝိသိကိတာဘာလို့ရောတာမျိုးလို့အထင်မှားတဲ့ကိလေသာတွေပယ်နိုင်သွားတာကို အဘိုးလို့တာအပေမကြတော့လို့ခေါ်တယ်အပေမကြတော့တာကိုသောတာပန်လို့ခေါ်တာသောတာပန်ဆိုတာကအညီမျှပဲအပေမကြတော့လို့ပဲပြောပြောနော်ငါဘုရားတရားတန်ခါယတနာသုံးပါးပေါ်မှာမလုံမလုံသက်ဝင်ယုံကြည်တဲ့လူပဲပြောပြောနော်အပေမကြတော့တို့ယုံကြည်တဲ့လူပဲပြောပြောနော်အားလုံးငါတို့ကယောက်ျားမိန်းမလို့ဆိုတာထင်ပါတဲ့စိတ်တိုင်းကိုပယ်ပြီးလို့ပြောပြောသောတာပန်ဒါရဲ့အတူတူပဲအဲ့ဒါကိုအတူတူတွေကိုသောတာပန်ဖြစ်နိုင်မှာမလားဒီလိုနဲ့မေးပြီးတော့ အညာမမီဘူးဟိုသာသနာတော်ကြီးနဲ့ကြုံတွေ့တဲ့အခါမှာညာကမမီတော့ရှောက်တွေးပြီးတန်တရားတွေဝင်တာသောတာပန်ဖြစ်နိုင်မှာမလားသက္ကာရကဖြစ်နိုင်မှာမလားအနာဂံဖြစ်နိုင်မှာမလားဉာဏ်ကကျင့်တဲ့ဖြစ်နိုင်မှာမလားလို့ညာမမီတဲ့အခါကျတော့အဲ့လို မမီအားတွေတွေ့တဲ့အခါလဲရှောက်ပြီးတော့ယုံမတန်တရားတွေရောက်တဲ့ပုဂ္ဂိုလ်ရဲ့ညီမညီမတကုံကြီးတဲ့နော်မြတ်စွာဘုရားကိုယ်တော်ကမဖြစ်နိုင်ဘူးလို့လည်းတစ်ခါမှမဟုတ်ခဲ့ဘူးယုံနဲ့ရဲ့အဖြစ်အပျက်ကိုမြင်ရင်ကိလေသာတွေပယ်နိုင်မယ်ကိလေသာပယ်နိုင်ရင်ဒါတွေက ရရှိတဲ့အကျိုးတွေတဲ့အဲ့တော့မြတ်စွာဘုရားကိုရောလည်းပဲသောတပန်သက္ကရကဒါကရဟန္တာလိုလည်းပဲမဖြစ်နိုင်ဘူးလို့လည်းတစ်ခါမှမပြောဘူးဒီတရားတွေမှန်ကန်တာဖြစ်နေသမျှဒီလောကကြီးမှာရဟန္တာတွေစိတ်သုံးမှမဟုတ်ပါဘူးလို့ထက်ကတည်းကလည်းပြောလည်းမရှိမဲ့သူကရှိသေးတာနော်မြတ်စွာဘုရားကိုရောလည်းဒီတရားတွေမှန်ကန်စွာဖြစ်နေသမျှဒီလောကကြီးမှာရဟန္တာတွေကစိတ်သုံးမှမဟုတ်ပါဘူးလို့ထက်ထက်ကတည်းကလည်းမိတ်ထားတာလည်းသောတပန်သက္ကရကဒါကဖြစ်နေမှာမလားလို့ဘုန်းကြီးကလည်းဓမ္မဆန်တဲ့ရှိတဲ့ပုဂ္ဂိုလ်ရှိနေတာနော် လူထဲမှာလည်းရှိသေးတာအဲ့ဒါတွေမှာလို့ဆိုတော့ညာကမမီတော့အကြောင်းကျိုးတွေဆက်မတွင်းနိုင်မတွင်းနိုင်ဘူးအကြောင်းကျိုးတွေဆက်တွင်းနိုင်လို့ရှိရင်ရှင်းနေတာပဲတရားထုတ်တယ်ဆိုတာဘာလဲယုတ်တန်ရဲ့အဖြစ်အပျက်ကိုမြင်အောင်ရှုရမှာယုတ်တန်ရဲ့အဖြစ်အပျက်ကိုဖတ်အောင်မြင်အောင်ရှုရမှာလေဘာလို့ယောက်ျားမင်းမလို့သင်လွဲနေတဲ့ကိလေသာတွေပယ်နိုင်အောင်ဒီအပေါ်မှာလောဘဒေါသမောဟတွေနဲ့တွန်းမှုတွေတွဲတန်းနေတဲ့လောဘဒေါသမောဟတွေပယ်နိုင်အောင်ရှုတာ ယုံနာရဲ့အဖြစ်အပျက်ကိုမြင်ရင်အာသဝရတမေဝဆိုတဲ့ကိစ္စကြီးပယ်နိုင်တယ်လောဘဒေါသမောဟဆိုတဲ့တရားကြီးလည်းပယ်နိုင်တယ်ဘာလို့မပယ်နိုင်တာလဲပြောသမ်းပါနော်ယုံနာရဲ့အဖြစ်အပျက်ကိုပယ်ယုံနာရဲ့အဖြစ်အပျက်ကိုမြင်အောင်ရှင်းရင်ငါတို့ရရမင်းမတဲ့ဒီကိစ္စတွေမပယ်နိုင်ဘူးလို့သူဟောတယ်။ယုံနာရဲ့အဖြစ်အပျက်ကိုမြင်အောင်ရှင်းနိုင်လို့လောဘဒေါသမောဟတရားတွေကင်းအောင်ပြအောင်ရှင်းနိုင်ပါလေနော်မရှင်းနိုင်ဘူးလို့သူဟောတယ် ဒါတကယ်ကျွတ်တယ်မလို့မြတ်စွာဘုရားကိုလိုတော်ရဲ့ပဲတရားတော်ထဲမှာပန်းခံတတ်တာဟောထားတယ်တရားတွေသိခြင်းရဲ့ဆရာသမားကိုပြီးဝဲပါဆရာသမားတွေပြီးဝဲပြီးတော့အရိယသဘောနဲ့ပြီးဝဲပါနော်သူတော်ကောင်းတွေပြီးဝဲပြီးတော့တဲ့တရားဓမ္မတွေကိုရှုပါပွားများပါတဲ့ပွားများရင်ဒီကျေးဇူးရရမယ်သိမယ်တဲ့နော်ကြောင့်လို့ဒီတရားတော်မြတ်စွာဘုရားတော်ဘုဥပမာလေးနဲ့ပြောတာတော့သစ်ပင်ရဲ့အကိုင်းခဲတည်းတဲ့နော်အဲ့ဒါတွေကိုမိမိကနော် ဒီတရားရဲ့မပြည့်စုံမှုဆိုလို့ရှိရင်တစ်ပင်တစ်ပင်ပါတဲ့နော်တစ်ပင်ရဲ့အကိုင်းထက်တွေအရွက်တွေအပွေးတွေအဖောက်တွေအကာတွေမပြည့်စုံရင်အဲ့တစ်ပင်ဟာပြည့်စုံခြင်းသို့ရောက်တယ်လို့တဲ့ရှင်းသားလို့တဲ့တို့လူပါပဲတရားတို့တဲ့ပုဂ္ဂိုလ်ပါလည်းပဲအခြေခံကြတဲ့ဟိတဝတ္တပတရားနဲ့မပြည့်စုံရင်အဲ့ဒီတရားစီပြည့်စုံလုံးလုံးချင်းတို့အထက်တန်းကျတဲ့ဝိမု ക്തി တရားတို့ရောက်မှာမဟုတ်ဘူးတဲ့ဒါပဲဝိမု ക്തി တရားရရင်နော်အခြေခံကြတယ်တဲ့ဟိတဝတ္တပ အရေးကြီးဆုံးတရားအဲ့ဒီတရားကရှိကိုရှိရမှာဒီလိုတဲ့ပါတရားရှင်းချင်းဖြင့်မိမိရဲ့ဟောအိန္ဒိယတွေပေါင်းသွားမယ်သီလတွေပေါင်းသွားမယ်သမာဓိတွေပေါင်းသွားမယ်မိမိရဲ့အခက်ခဲတွေတဲ့စိတ်တွေထွက်တာစိတ်တွေပြတ်နေတာဒါလာကျင်နာကြိုက်တာခဲတာတွေအားလုံးသောတရားတွေစိတ်တွေနော်အဲ့ဒီတရားတွေလည်းအကုန်လုံးကျော်လာနိုင်တော့ဖြစ်တဲ့ကိုမြင်မယ်ဖြစ်တဲ့ကိုမြင်သွားလို့ရှင်နောက်ဆုံးတော့ဒါတွေကနော် ဝိမု ക്തി တဲ့နော်လွတ်မြောက်တဲ့နေရာသို့ရောက်မယ်ဟောလူရင်းကတော့ပြိဋ္ဌာပ္ပပေါ့နော်ပြိဋ္ဌာပ္ပမရှိရင်တော့မရောက်ဘူးပေါ့ပြိဋ္ဌာပ္ပရှိလို့ရှိရင်တော့ရောက်မယ်လို့ဒီလိုပဲသူကတရားနှစ်ပိုင်းကိုဖွဲ့ဟောတာနော်နောက်တော့ဘုန်းတော်ရောက်နေတာဒီလိုနေရာမျိုးမှာအလုံးနှံကန်ကောင်းတာနော်သမင်းလေးချက်ပြုတ်တွေးလူရှင်တွေလည်းပဲဆုံးနေလာပြီးတော့ကတ်ဝေယောဇတွေလည်းပဲနော်သမင်းလေးချက်ပြုတ်တွေးပြင်ပြီးတော့ အန်ကန်ပြလိုက်တာတုတ်တော်လည်းအာဟုဆိုတာသူအာသိကောင်းတာကိုနော်အာဟုဆိုတာသိအာကောင်းတဲ့ခါကျတော့နော်ရေးတယ်မှာလာပြီးတရားထုတ်လို့ရှိရင်နော်သူသနာရေနော်တခါလေသူရတန်းလာရေးဘုံပေးပြီးတော့တခါလေမိမိတခါလေသမင်းပွဲရှေ့ရောက်ဟောဒီလိုမှတ်မှမမှတ်နိုင်ကြဘူးနော်ခါကျတော့ရက်ွက်ထဲမှာရည်လေးတောက်လိုက်အလဲလိုက်ပြောလိုက်ခေါ်လိုက် ဒါလည်းမရှိမရှိမပဲဆိုရင်တွေးယူစားလိုက်ဟောဒီလိုဘွားလေးမตายရနေတာလုံးမတတ်ဘူးနော်လူတွေဖြစ်ပြီးတော့လူပြရလူမနှက်လိုက်တာတော့တော့ရရင်မသွားပြီးကြည့်လိုက်တာသမီးလည်းနဲ့စားဖို့အတွက်လှုပ်ရှားရုံးကန်ရတာဒါကြောင့်မလားလို့ဆိုင်မှာကြည့်ပြီးတော့ယူစားရသေးတာဆိုင်ကျန်လည်းပဲဒါလည်းပြောလိုက်ဆိုလိုက်ဒါပြောလိုက်ဆိုလိုက်တဲ့ကားလည်းအကျိုးပေးရတာပေါ့လေနော်ဒါလည်းတွေးယူစားတချီစားမစား ဒီလိုကောင်းကိုချက်ကျတော့လည်းမလာနိုင်ဘူးအကုသိုလ်တရားတွေဆိုတာနော်အလုံးနဲ့ကြောက်ရပေါင်းတာနော်အပယ်လေးပါးမှာကြရတယ်ဒီအကုသိုလ်လည်းကြောက်ရပေါင်းတယ်လို့လူဘဝလိုလူရဲလို့လာပြပြီးတော့ဝေလို့လာပြတော့ဉာဏ်ပညာမပြည့်စုံတဲ့ခါကြောင့်လည်းအပယ်လေးပါးရောက်နေရလို့ပါပဲနော်ဝေလို့ပြတော့လည်းပဲတရားတရားတန်ခါယတနာသုံးပါးနဲ့ကျွမ်းတော်လည်းပဲအသုံးမချနိုင်တဲ့ပုဂ္ဂိုလ်တွေရှိလိုက်တာရောက်မလို့ဘုန်းကြီးရောက်ကြ ဒီနေ့ဘာပဲပြောပြောဒီသိဉာဏ်တွေအားကောင်းပြီးတော့နော်ဒီမှာအားထုတ်ရပုဂ္ဂိုလ်များလုံးနှဝမ်းသာကြပါလိမ့်နော်ဒီမှာအားထုတ်တဲ့ယောဂီများတွေနှစ်ဝါတို့သုံးဝါတို့နော်လေးဝါတို့လည်းရှိပါပြီအဲ့လိုအားထုတ်နေတဲ့အတွက်ကြောင့်လည်းရှင်များတို့ဒီမှာဆိုရင်ဘလောက်ရောစီမံပေးတာလဲဒီလိုဒါရှင်များတို့ကတော့ရရေးတာလေးပါနော်တော့ရေးတာလေးတော့ဘုန်းတော်လူရှင်လည်းပဲတကယ်တော့မျိုးဝရေးတာကတော့မပေါ်ဘူးပေါ့မပေါ်တော့လည်းပဲရှင်ရဲ့စေတနာကြောင့်ပေါ့နော်ဒါယောဂီတွေရှင်ဘုံမှာသွားလို့ရှင်ယောဂီကြောင့်ဆိုလို့ရှင်ဒီနေ့ကို 900တို့900တို့ပေါက်တာရှိပါတယ်နော်ဒါလူချင်းတွေသူတို့ရှိတော်လည်းပဲယောဂီယောဂီဟာတဲ့900တို့900တို့ဒိဋ္ဌာတွေမှာပေါက်ရလူလူငွေတဲ့နော်သို့တော်လည်းဘုရားဒီမှာတော့ပုံလုံးရလည်းမကန့်တတ်ဘူးအလူငွေလည်းဘာမှမပေါက်ဘူးအရုံးလည်းလားအရုံးတန်ဒီကလည်းနေပြီဘာလို့ဒီရတွေဘုံလို့တော့သိသိနေလို့ပါနော်လွတ်မြောက်နေကြတာလူတွေဘလောက်ဆင်းရဲနေရနော် အဲ့တော့သင်လည်းဒီကြားလေးနဲ့သိသွားလို့ရှိရင်မိမိဒါရဏတရားမပြုတ်နိုင်တော့လည်းဘူးဒီကိုမြင်လို့တော့ပါမယ်ဆိုရင်ဘလောက်ကျေးဇူးများတယ်လေဒီတရားတော်တွေဘလောက်ကျေးဇူးများတယ်။မြတ်စွာဘုရားလောကကြီးမှာပွင့်ထွန်းလာတာဒီသတ္တဝါတို့လည်းဘလောက်ကျေးဇူးများတယ်။မြတ်စွာဘုရားဟောခဲ့တဲ့တရားတော်တွေဒီဘုန်းတော်သတ္တဝါတွေပြေသာလုံးထဲမှာနှုတ်နေတဲ့သတ္တဝါတွေရှင်းဒုက္ခနဲ့ကြုံရတဲ့သတ္တဝါတွေအတွက်လွတ်မြောက်ဖို့အတွက်ဘလောက်ကျေးဇူးများတယ်ဒီတရားတော်တွေ။ဒါကဒီတရားတော်တွေကို ။ဒါကလည်းမြတ်စွာဘုရားတရားတော်တွေကိုနှစ်ပေါင်း2500ကျော်တဲ့တရားသံဃာတော်တွေကသိရည်သာပေသင်ကြားဟောရကပြိပတ်တိတရားကိုလည်းအားထုတ်ပြီးသင်ပြနေတော့ဟောမိမိတို့မှာတရားတွေနားကြရတယ်တရားတွေအားထုတ်ကြရတယ်သံဃာတွေဆိုတာလည်းဘယ်လောက်ကျေးဇူးများတယ်ယတနာသုံးပါးပေါ့တခါလေမိမိတို့အာရုံပြုရတာအလုံးနဲ့ကိုရတာရှိပြီးတော့ကြည်ညိုရတတ်တာပွားတာဘုရားအပေါ်မှာတရားတော်ပေါ်မှာသံဃာတော်ပေါ်မှာဟောကျေးဇူးတင်လို့မဆုံးနိုင်တော့ ကျေးဇူးတွေမကုန်နိုင်တော့ဘူးတဲ့အဲ့လိုမှမသိရင်တရားမသိတဲ့ပုဂ္ဂိုလ်တရားမသိတဲ့ပုဂ္ဂိုလ်သာမန်ပဲဘာမှမဟုတ်တဲ့ဘုန်းကြီးတွေပါသွားပြီးတော့နေရာမကောင်းတာတွေ့တယ်ဘုရားတော်ကလို့ဆိုကတရားတော်ကလို့ဆိုကသံဃာတော်ကလို့ဆိုကဘုရားသာသနာတော်ကလို့ဆိုခက်ချစ်ကုန်တာပဲဘာကြောင့်သူကအတ္တတာကဘာမှမသိဘူးအတ္တတာကဘာမှမရှိတော့ဘာမို့လို့ဘုန်းကြီးတော်ကနေလည်းမကောင်းလို့ဒီလိုဘုန်းကြီးတော်ကနေလည်းမကောင်းတာလည်းဆိုလည်းဘုန်းကြီးတဲ့ဟုတ်တယ်မလားဟုတ်ပါလိမ့်နော်တဏှာဝိပ္ပလောဒီလိုပဲသာသနာမှာ နေရတာနေကြလို့နေရတဲ့အဖြစ်မှာပေါ့အဲ့လိုပုဂ္ဂိုလ်တွေတွေ့တာလည်းပဲဘုရားလည်းတော်ကားတဲ့ပုဂ္ဂိုလ်လည်းရှိတာပဲတရားတော်ကားတဲ့ပုဂ္ဂိုလ်လည်းရှိတာသံဃာတော်ကားဒါနာလည်းတော်ကားကုန်တော့တာဘာကြောင့်လဲဆိုတော့ကိုကအနှစ်သာရတွေကြမသိတော့ဘာအနှစ်သာရလည်းမသိတော့နော်ဘာအနှစ်သာရလည်းမခွဲခြားနိုင်တဲ့ခါကျတော့တဲ့ဒါနာရဲ့သာသနာရေးနဲ့ပြည့်တဲ့ကံလည်းကျေးဇူးကလည်းမရတဲ့ကံကျတော့ဘာမှနဲ့တရားမသိတော့ဘုရားဘာသာပြရပြီးတော့ဒီလိုလည်းပဲတရားဒီဝါဒဒီကြောင့်သာလည်းရှိတာပဲနော် တရားယူဝါဒတွေကြောင်းသွားတာဘယ်တော့ကနှစ်မှမတွေ့တာဘူးတဲ့။နောက်အင်္ဂါကျလို့တရားယူဝါဒကြောင်းတာလည်းရှိတာပဲ။ဆိုလည်းမပြောင်းတော့လည်းဒါနာမှာတွင်းနေစော်ကားတဲ့ပုံတွေလည်းရှိတာပဲ။ဘာကြောင့်လဲဆိုတော့အနှစ်မသိဘူးနော်။အနှစ်မသိတော့အနှစ်သိသွားတော့လည်းသာသနာဆိုတာရှင်များတို့ကတော့ဩသာသနာကြီးကျေးဇူးများလိုက်တာနော်။ဒီသာသနာလေးကြီးလို့ငါတို့မှလင်းအောင်နေရနေတာသာသနာသာကျွယ်သွားလို့ရှင်တော့ဒုက္ခပဲရှင်ပြမှာလည်းတကားလေတရားပြတဲ့ဘုန်းကြီးမဟုတ်ဘူးသာသနာ့ဘုန်းကြီးတွေကျေးဇူးတင်ရတာ။ နော်ရှင်သာကူဒီပပြန်လာလို့ရှိရင်ပဲဖြစ်ဖြစ်သို့မဟုတ်ဒီဒီပရောက်လေရောက်လာလို့ရှိရင်မှာအလူတန်းနေပြီးကြတာအားသေးတယ်ပေါ့နော်ဩစတြေးလျတို့အမေရိကန်တို့ဗီယက်နမ်တို့ထိုင်းတို့လာတဲ့ယောဂီတွေကထားသေးယူလာသင်ပြမှာဒီအားသေးတွေသာသနာပြုနေပြည့်ရည်ဆရာသာတတ်တယ်သင်ပြတယ်လည်းမသိပါဘူးတကယ်ပဲမန္တလေးမှာဆိုရင်သာတတ်တဲ့ဆရာတော်ကြီးတွေပေါ့နော်သာတတ်တဲ့ဆရာတော်ကြီးတွေတခါလေးကြည့်ပြီးတော့တခါလေးအားသေးတွေ ဒီပါလာအာရီသွားလှူရတာလှူခိုင်းရတာနော်ဒါတွေသင်္ကန်းတွေသွားလှူခိုင်းရတာအာရီတွေလှူခိုင်းရတာဒါတွေရှိဝါတွေသွားလှူခိုင်းရတာတရားရည်လာလို့မဟုတ်ပါဘူးရှင်ဘုရားတို့သာသနာပြုနေပရိယတိပရိပတ်တိအော်ဆရာတော်ကြီးရှိနေလို့ပရိယတိပရိပတ်တိတွေထွန်းကားနေတာငါတို့နိုင်ငံမြန်မာနိုင်ငံမှာသာသနာ့ထွန်းကားနေတာပရိယတိပရိပတ်တိကျေးဇူးများလိုက်တာဆရာတော်ကြီးလည်းတကားလဲနော်ဒါကလည်းမယူဘူးနော်ဒါသမီးလည်းမရှိဘဲနဲ့တကယ်တကယ်လို့လည်းနာသနာရှိနေတဲ့ဆရာတော်ကြီးတွေတခါတွေချနေတော့နော် ဒါရအောင်ခံပါလို့ဒီစာရေးသင်နေတဲ့နောက်တော့အဲဒီအမှလည်းဒါရသူတို့လည်းပြီးသာသနာ့ကြီးပြန်ပြီးတော့ထောင်ပြီးတော့သာသနာ့ကြီးဖွင့်တယ်ဒီကျွားလည်းသိပ္ပတိကုလာပြီးတော့တရားတွေအားလုံးလည်းတရားတွေကြားတာကျေးဇူးများလိုက်တဲ့တစ်ခုလုံးနော်တစ်ခုလုံးကျေးဇူးများလိုက်တာဆိုရှင်များတော့ဒါလည်းနော်အကြောင်းလိုတိုင်းမှာကတိလို့လည်းတန်ခါပါတရားပဲနော်ကတိလို့လည်းလည်းရှင်များတရားကိုလည်းတန်ခါပါတရားအပါတရားမှာလည်းအကုန်လုံးသာသနာ့ကြီးလည်းကြားပဲဒီနာသံဃာကြီးလည်းပဲနော်ဘာလို့လဲရှင်များတို့က ပြစ်လို့မမြင်မြင်နိုင်တော့ဘူးအပြစ်ဆိုတာတော့လည်းခုနလိုပေါ်နေတဲ့ချို့သာသနာနေပြီးတော့သာသနာရေးလည်းမသိလို့ဘုန်းကြီးလည်းမကောင်းတဲ့ဘုန်းကြီးလည်းရှင်းရှိမှာမဒါတော့သူ့တိုင်းသူ့ကံရှိမှမမြင်တော့ပါဘူးသာသနာပြုနေတဲ့ဆရာတော်တွေအာရုံပြုပြီးတော့ PhD ပြိပတ်တွေဆရာတော်တွေတော့တတ်နေကြတယ်ဒီမှာလည်းပြင့်သူတော့တတ်တယ်လို့ဒီလည်းဒီမှာလူလည်းနေချင်းလည်းပဲပြင့်သူတဲ့ဒီလိုပဲကျေးဇူးဆက်နော်ထောက်ပံ့နော်ထောက်ပံ့တာဒါပါကြောင့်လဲဆိုတော့ကိုယ်တကယ်ကိုကျေးဇူးတွေသိပါလို့ ကျေနပ်မသိတဲ့ပုံစံတွေကျို့လူနေမယ်ဘာမှမသိရတဲ့ရံဝေမာနာပဲနော်ဘာမှလည်းသာမသိတဲ့ရံဝေမာနာပဲနော်အာဟိုကြီးဆုံးလောင်းနေဒီဟိုကြီးဆုံးလောင်းလို့လည်းပြက်ကုန်တာပဲနော်ဒါလည်းဘုန်းကြီးလည်းသူ့ယူသားနဲ့သူပြောတာကိုဘုန်းကြီးကလည်းသူကသူ့ယူသားနဲ့ပြောတော့ဟိုဒီဘုန်းကြီးတရားမပြတ်နဲ့မလာရင်ပါပဲနော်တော့တော့ဒေါသဖြစ်နေတာမလို့ပါဘူးရှင်ပြလည်းကြားနေတာပဲတော့သူ့ယူသားနဲ့သူပဲလေနော်သူ့ယူသားနဲ့သူလို့လည်းရှင်ပြလို့တော့ ဘာမှသိပွဲတယ်လည်းမရှိဘူးနော်နောက်တော့ဘုန်းကြီးတွေမှာလည်းပဲဒီလိုလည်းပဲအဲပရိယတိပရိပတ်လို့လည်းဆရာတော်ကြီးရှိသလိုဒီလိုလည်းပဲဘုရားဘာသာဆိုထုံးကားရဲ့အတွက်တဲ့သာသနာ့ဘုံတိုင်းနဲ့လုပ်နေဆရာတွေရှိပါအဲဒီကကြောင့်ညပါလေကြောင့်ပြောရရင်ရှိတယ်ဒါတော့သူ့အတိုင်းသူပေါ့နော်အဲသူကလည်းသူကရှင်ကြားလို့တာလည်းမမုန်းတော့ပါဘူးဒါသူ့ဟန်သူပဲသူ့အတိုင်းနဲ့သူပြောတော့ကိုကတော့သာသနာ့ပြုတဲ့ပုဂ္ဂိုလ်တွေကိုပဲရည်မှန်းပြီးတော့တူတန်းရတာတဲ့နော် အဲကျေးဇူးများဆိုတာတရားသိလို့တဲ့သာသနာ့ရဲ့ဘလောက်ကျေးဇူးများတယ်နော်ဝိမု ക്തി ရောပေးနိုင်တာတဲ့နော်ဝိမု ക്തി ပေးနိုင်တဲ့သာသနာတော်ကြီးနော်တကယ်ကိုမြတ်သာရရောပေးနိုင်တဲ့သာသနာတော်ကြီးတဲ့ဒါဘယ်မှရှာလို့မရဘူးတဲ့နော်ဘယ်မှရှာဒီသာသနာပေါ်တွေ့နိုင်တာမိမိကိုယ်နဲ့တွေ့သွားရင်ကျေးဇူးလည်းများတယ်နော်အဲ့တော့မြို့တက်တဲ့ကသူတော်ကကူညီလဲသူတော်ကလည်းကျေးဇူးများတာပေါ့ဟောဘယ်လိုပဲကြည့်လေရှင်ပြားကိုယ်တိုင်ဒီတရားတွေတွေ့လာတဲ့တော့ရှင်ပြားကတက်တာတွေတွေ့လိုက်တာ နေနေရပုဂ္ဂိုလ်နော်လက်ခံပြီးတော့တခါလေစောင့်ကြောက်ကျွေးမွေးရတာနော်စောင့်ကြောက်ကျွေးမွေးတရားတွေကြတော့ဒီမှာတခါသိနေရှိပြီးတော့နေနေရနေအားထုတ်လိုက်တော့သူတို့တွေလည်းတွေ့သွားလိုက်တော့တကယ်ကိုကြည်မှုတရားကောင်းတာနော်အဲကြောင့်ဓမ္မဘုန်းတွေယောဂီများလည်းပဲဒီမှာအားထုတ်နေတဲ့ကာမငါဘလောက်အားထုတ်အားထုတ်လို့တရားတွေပြည့်ပြီလို့ပြင်နေသေးပဲနဲ့ဝိပုဒ္ဓိရောက်ပြီလားမရောက်သေးဘူးလားငါသဏ္ဍာန်မှာပေါ်လူကြီးတိုင်းမှာလွတ်မြောက်ပြီလားဆင်းမှာလွတ်မြောက်ပြီလား နည်းနည်းလုံးရလဲနည်းနည်းလုံးရလုံးမယ်ညာညာလုံးရသွားရင်လည်းပဲလုံးဝလုံးရမလုံးမယ်လုံးရောက်သေးတဲ့ပုဂ္ဂိုလ်များလည်းပဲဘာလို့ဒီသာသနာ့ရဲ့ကျုံတွေ့တဲ့အခါမှာအလွတ်မခံမနဲ့ကြိုးစားမယ်လို့စိတ်ထဲမှာအာရုံပြုပြီးတော့ယနေ့ရှိလို့တဲ့ဘာတရားကိုကြားနာပြီးတော့နော်မြို့တွေတရားတွေပြည့်စုံတဲ့ပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြပါစေလို့တိုက်တွန်းမယ်ဒီမှာပဲတရားကိုချုပ်ပါ